န္တနာတော်တက္ကရာ2545ခုနှစ်လူတို့ဝဟကောဇာတက္ကရာ1363ခုနှစ်ဥရဝတ္တန္တမူလရာသီတရင်ကျွလဇန်14ရက်နေ့ရတော်ဘုရားဤတတော်54နှစ်ပြည့်ဝိဇာတမင်္ဂလာအထုတရားအထုပူဇော်ပွဲမှာ တရားဖြင့်ပူဇော်နေကြတဲ့အာလုံတန်ဃာတော်များဆရာကြီးဆရာလေးယောဂီသူတော်စင်ပေါင်းတို့အားဘုန်းကြီးနေ့စဉ်ဟောကြားပြီးတော့လာခဲ့တဲ့မိခူတိုက်လမြတ်ဓမ္မဆိုတဲ့တရားတော်ဟောကြားပေးမှာဖြစ်ပါတယ်မိခူတိုက်လမြတ်ဓမ္မဆိုတဲ့တရားတော်မှာမိခူရမယ့်တရား၁၀ပါးရှိပါတယ် အဲ့ဒီ10ပါးတဲ့10ပါးဟောကြားလို့ပြီးခဲ့ပါဒီနေ့ဘုန်းကြီးတို့ဟောယောဂီများ9ပါးမြောက်ဖြစ်တဲ့မိခိုရမယ်တရားကိုဘုန်းကြီးဟောကြားပြီးတော့ပြမှာဖြစ်ပါဘုနာစဗရံဘိခဝေဘိက္ခုတတိမဟောတိပရမေနတတိနေပကိနသမဏဂတောဘေကဝေယတော်များဥจิตသားတို့ ဥနာဇပဒံမိခိုယမိတရားနောက်တစ်မျိုးကဘိက္ခုယဟန်သည်ဘိက္ခုတန္တရာဘိက္ခုရှုမြင်၍မာတတိပဋ္ဌာဝိပဿနာတရားတွေကို ရှုပွားအားထုတ်လျက်ရှိတဲ့ယောဂီပုဂ္ဂိုလ်သည်တတိမအမှတ်တတိရှိပြီးဟောတိဖြစ်၏နံပါတ်9မြောက်ဖြစ်တဲ့မိခိုရမေတရားဟာတတိတရားပဲ ဒီတတိတရားဟာယောဂီများအတွက်တကယ်မိခိုတိုက်တဲ့မိခိုရမယ့်တရားဖြစ်တယ်ပရမေနာလွန်မြတ်သောတတိနေပကတတိနေပကိနာရင့်ကျက်သောတတိတရားနှင့်သမ္မာနာကတောပြည့်စုံသည်ဟောသည်ဖြစ်၏ယောဂီပုဂ္ဂိုလ်ဟာရင့်ကျက်နေတဲ့တတိတရားနှင့်ပြည့်စုံပြီးတော့နေရမယ် အဲ့ဒီတတိတရားရှိတဲ့ပုဂ္ဂိုလ်ဟာအရာရာမှမေ့လျော့နေတယ်ဆိုတာမရှိတော့စီရကတံပြီးကြာမြင့်စွာသောကာလတုန်းကကိုဖြင့်ပြုလို့အခေဘူးသောကျင့်ဝတ်ဖြည့်ခြင်းငဲ့ခြင်းကို၎င်းစီရပတိတံပြီးကြာမြင့်စွာသောကာလစီတုန်းကနှုတ်ဖြင့်မြွတ်စုအခေဘူးသောပါဠိသင်ယူပို့ချဟောပြောခဲ့ခြင်းကို၎င်း တရိတာတကြိမ်တခါအောင်းမေ အမှားရနေသည် အနုတရိတာအထထအဖန်ပန်အောင်းမေ အမှားရနေသည် ဟောတိဖြစ်၏ရင့်ကျက်နေတဲ့တတိတရားရှိတဲ့ပုဂ္ဂိုလ်တတိအားကောင်းနေတဲ့ပုဂ္ဂိုလ်ဟာဟိုကြံမြင့်စွာသောကာလကမိမိပြုလုပ်ခဲ့တဲ့ကာယကံအနေအချင်းပြုလုပ်ခဲ့တာတွေကျင့်ဝတ်တယ်ကာယကံအနေအချင်းမိမိဟာ ကျောင်းနေဆောက်လုပ်ပြီးတော့လူတန်းခဲ့တာတွေဖရားတွေတည်ခဲ့တာတွေလမ်းနေခင်းခဲ့တာတွေတရားတွေဆောက်ခဲ့တာတွေကိုဖြင့်ပြုခဲ့ဘူးတဲ့ကျင့်ဝတ်တွေကုသိုလ်အမှုတွေကို ပြန်လည်ပြီးတော့တတိယနှုတ်ဖြင့်ပြောခဲ့တာတွေနဲ့ဆက်လို့လည်းပဲကြာမြင့်စွာသောချိန်ခါကာလတုန်းကပြောခဲ့တဲ့စကားတွေပြောခဲ့တဲ့တရားတွေသင်ကြားခဲ့မှုတဲ့ငယ်စဉ်ချိန်ခါကာလတုန်းကသင်ကြားခဲ့မှုတဲ့စာပေတွေဖျားစာပေတွေ ဗုဒ္ဓစာပေတွေဒါတွေကိုလုံးဝမမေ့ငယ်စဉ်တုန်းကသင်ကြားလာခဲ့တဲ့တာမဏေတို့ရဲ့ကျင့်ဝတ်သီလဖြစ်တဲ့သိခိယသိက္ခာပုဒ်တွေဒါတွေဆိုရင်လည်းပဲအခုအသက်ရွယ်ကြီးရင်ဒီထိအောင်မမေ့မလျော့နောက်ပြီးတော့မင်္ဂလာတုတ်တွေယရဏတုတ်တွေမေတ္တာတုတ်တွေစတဲ့အဲ့ဒီပရိဒီပရိတရားတော်တွေလည်းပဲသင်ကြားလာခဲ့တာတွေလုံးဝမမေ့ဘူးရွတ်ပတ်လာခဲ့တာတွေမမေ့ ဒါကြောင့်သီရပတိတံပိကြာမြင့်စွာသောကာလတုန်းကနှုတ်ဖြင့်မြွတ်ဆိုအပ်ခဲ့ဘုသောပါဠိသင်ယူပို့ချဟောပြောခဲ့ခြင်းကို၎င်းတရိတာတစ်ချိန်တစ်ခါအောင်မေအမှတ်ရသည့်အနုတရိတာထထပံပံအောင်မေအမှတ်ရသည့်ဟောတိဖြစ်၏ဒီလိုရင်းပြည့်နေတဲ့တတိရှိတဲ့ပုဂ္ဂိုလ်တတိအားကောင်းနေတဲ့ပုဂ္ဂိုလ်ဟာမိမိငယ်စဉ်ကပြုခဲ့တာတွေကာယကံမှုပြုခဲ့တာတွေကောင်းတာပဲပြုပြုမကောင်းတာပဲပြုပြုတရိယာ ဝစီကံမှုနေရာဖြင့်ပြောခဲ့ဆိုခဲ့တာတွေရုပ်ခဲ့ပတ်ခဲ့တာတွေကောင်းတာပဲဖြစ်စီမကောင်းတာပဲဖြစ်စီအလုံးတတိယနေတယ်တဲ့အဲ့ဒီလိုတတိတရားကြီးကောင်းနေတာဘုန်းကြီးတို့လောကီအနေအားဖြင့်ဆိုရင်လည်းပဲစီးပွားရှာတဲ့ပုဂ္ဂိုလ်ဟာလည်းပဲဒီတတိကောင်းနေမှာသူတော်ဘာကိုမိမိကအတူရင်မွားပေးထားတာတွေတတိရှိနေလို့ရှိရင်ဘယ်သူစီမှဘယ်လောက်ပေးထားတယ်ဘယ်သူစီမှဘယ်လောက်ပေးထားတယ် ဒါမိမိပြန်ပြီးတော့တောင်းလို့ရတတိမေ့သွားပြီဆိုရင်ဘယ်သူစီဘလောက်ပေးလို့မှမသိဘူးဘယ်ပုဂ္ဂိုလ်စီဘလောက်ထားလို့မှမသိအဲ့လိုမေ့နေပြီဆိုရင်ဆုံးရှုံးမှုတွေများပြားသွားနိုင်တယ်အတတ်ပညာသင်ကြတဲ့ပုဂ္ဂိုလ်ဆိုရင်လည်းပဲဒီတတိရှိဖို့ရမိမိကြက်ထားတယ်ဖတ်ထားတယ်မှတ်ထားတယ်စာပေတွေမမေ့ဖို့သိရကြည်တာအနေနဲ့ဖတ်ထားကြက်ထားမှတ်ထားတာတွေကိုမေ့ပြောက်သွားမယ်ဆိုပါရင်မိမိရဲ့ပညာရေးမှလည်းပဲဆုံးရှုံးနိုင်တယ်အထူးအားဖြင့် ယခုလိုတရားအားထုတ်တဲ့ချိန်ခါကာလမှာအရေးကြီးဆုံးပဲတရားအားထုတ်တဲ့ပုဂ္ဂိုလ်ဟာဒီတတိတရားကိုအမြဲတမ်းလက်ကင်ထားပြီးတော့ကြိုးစားအားထုတ်ပြီးတော့နေရမယ်ဣဒဘိခဝေဘေကုတတရခိနစီတတတမနာကတောဟောတိဘေခဝေယဟန်တော်များအိုจิตတတို့ဣဒဤသာသနာတော်၌ဘေခုယဟန်သည် ဘိက္ခုတန္တရာဘေးကိုရှုမြင်၍မဟာတတိပဋ္ဌာန်ဝိပဿနာတရားတွေကိုရှုပွားအားထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်ပေါင်းတို့သည်တတရခိနာအမှန်ရမှုတတိအဆောင်အရှောင်ရှိသောစေတသာစိတ်နှင့်သမ္မာနာကတော်ပြည့်စုံသည်ဟောဒီဖြစ်၏ ဒီမှာတတိပဋ္ဌာဝိပဿနာတရားကိုရှုပွားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာအမှတ်ရမှုဆိုတဲ့တတိအဆောင်လျှောက်လေးဟာစိတ်တိုင်းစိတ်တိုင်းပေါ်မှာရှိနေရမယ်စိတ်တိုင်းစိတ်တိုင်းမှာအမှတ်ရမှုတတိလေးအဆောင်လျှောက်အမြဲတမ်းပြည့်စုံနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဇာကိလေသာတွေဝင်ခွင့်ရပါဦးမလားလုံးဝမရနိုင် အဲဒီလိုတတိအဆောင်ရှောက်အမြဲတမ်းပါပြီးတော့ပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာဘယ်လိုပုဂ္ဂိုလ်လဲဆိုရင်ယဟန္တာပုဂ္ဂိုလ်ဘယ်လိုပုဂ္ဂိုလ်လဲယဟန္တာပုဂ္ဂိုလ်မှာတော့ဖြင့်အဲဒီမှာကောင်းကောင်းပြည့်စုံနေပြီယဟန္တာပုဂ္ဂိုလ်များမှာကာယကံကိုယ်အမှုရာကိုပြုတိုင်းပြုတိုင်းတတိလေးကအမြဲတမ်းကပ်ပါနေပြီမကောင်းမှုဆိုတာလေးကိုဘာမှမပြုမိတော့ဝစီကံနှုတ်အမှုရာတွေပြောဆိုတိုင်းပြောဆိုတိုင်း ယဟနာပုဂ္ဂိုလ်ဒီပုဂ္ဂိုလ်ဒီမှာမကောင်းတဲ့စကားတွေမှားတဲ့စကားတွေအပြစ်ရှိတဲ့စကားတွေပြောမိပါဦးမလားဒါကြောင့်ဝစီကံအနေအချင်းလည်းပဲနှုတ်အမူအရာတွေပြောဆိုတိုင်းပြောဆိုတိုင်းတတိလေးကနောက်ကအမြဲတမ်းကပ်ပါနေပြီအမှားတွေဘာတစ်ခုမှမပြောမိတော့ မနောကအနည်းအချင်းနဲ့ပဲစိတ်အကြံစီတွေကြံစီတိုင်းကြံစီတိုင်းအနည်းအချင်းဒီအမှတ်ရမှုတတိလေးကအမြဲတမ်းကပ်ပြီးတော့ပါနေတယ်။ဒီလိုတတိလေးအမြဲတမ်းကပ်ပြီးပါနေတဲ့အတွက်ကြောင့်မို့မကောင်းတဲ့အကြံစီတွေရောကြံစီမိပါဦးမလား။တတိမယာဘဲနဲ့အမှတ်မယာဘဲနဲ့ပြုမိတာပြောမိတာကြံစီတမိတာရဲ့လို့တခုမှမရှိတော့ဘူးယဟန္တာပုဂ္ဂိုလ်မှာ တတိစောင့်ရှောက်လေးကအမြဲတမ်းနောက်ကထက်ချက်မကွာပါပြီးတော့လိုက်ပါပြီးတော့အမှတ်ရနေတယ်။ဒါကြောင့်ယဟန္တာပုဂ္ဂိုလ်များမှာဘလို့ချီးကျူးတော်မူတယ်လဲဆိုတော့သရတောစာသွားနေစဉ်မှဖြစ်စေတဲ့ဒိဋ္ဌတောစာရနေစဉ်မှဖြစ်စေသုတ်တတ္တစာအိနေစဉ်မှဖြစ်စေဇာဂရတ္တစာနိုးနေစဉ်မှဖြစ်စေ အတ္တထိုယဟနာပုဂ္ဂိုလ်ဤညာနာတတနံအတိအမြင်သည်တတတတံသမိတံအမြဲမပြတ်ပိစုပတိတံရှိရှုထင်၍နေ၏ယဟနာပုဂ္ဂိုလ်များမှာထိုင်နေရင်လည်းပဲတတိကအမြဲတမ်းထင်နေတယ်ရနေရင်လည်းပဲတတိကအမြဲတမ်းထင်နေတယ်သွားနေရင်လည်းပဲအမြဲတမ်းတတိထင်နေတယ်အိမ်မပြောစင်မှလဲလျောင်းအိမ်နေစင်မှလည်းပဲတတိကအမြဲတမ်းထင်နေတယ်အမြဲတမ်းတတိကအမြဲတမ်းကပ်ပါတယ် ဒီလိုတတိကပ္ပနေတဲ့အတွေ့အကြုံမို့အဲဒီမှာလောဘဒေါသစတဲ့ကိလေသာတရားတွေဝင်ခွင့်ရသေးရလားဗျာဝင်ခွင့်မရတော့ဘူးအဲ့တော့ဝင်ခွင့်မရအောင်ဘုန်းကြီးတို့ယောဂီများဟာလည်းပဲအခုထိုင်ရင်ဖြစ်စေရရင်ဖြစ်စေသွားရင်ဖြစ်စေလျောင်းရင်ဖြစ်စေစားရင်တောင်းရင်ဖြစ်စေအမှုရာတိုင်းအမှုရာတိုင်းမှာဒီတတိလေးကပ်ပြီးတော့ပါနေအောင်ရှုမှတ်နေဖို့ရမလိုဘူးလား စိတ်တိုင်းစိတ်တိုင်းမှာအမှတ်ရနေဖို့လိုတယ်စိတ်တိုင်းစိတ်တိုင်းမှာဟောဒီတတိလေးအဆောက်ရှောက်လေးသာရှိရင်ဘုန်းကြီးတို့ယောဂီများရဲ့စိတ်ထဲမှာမကောင်းတဲ့အဲ့ဒီကိလေသာစိတ်တွေဝင်နိုင်ပါမလားလုံးဝကိုမဝင်နိုင်တော့ဘူးဘုန်းကြီးတို့ယောဂီများအဲ့လိုမဝင်နိုင်အောင်ကိုပဲတတိကိုအဆောင်လျှောက်ထားပြီးကြိုးစားရအခုထိုင်တဲ့နေရာမှာဆိုရင်လည်းပဲမိမိရဲ့ ပင်နိုင်ကမ္မထာဖြစ်တဲ့ဖောင်းမှုပိန်မှုအာယုံလေးကိုစိုက်ပြီးတော့အဲ့ဒီဖောင်းတာလေးကိုတရွေချင်းတရွေချင်းတွန်းကန်တောင့်တင်းလာတဲ့သဘောလေးကိုသိအောင်ဖောင်းနေမဆုံးမချင်းသာလေးတတိလေးနဲ့စောင့်ကြည့်ရပိန်သွားတဲ့ခါမှလည်းပင်အဲ့ဒီပိန်မှုလေးရဲ့မဆုံးမချင်းတတိလေးနဲ့စောင့်ပြီးတော့ရှုပိန်နေအဲ့ဒီမှာဖောင်းမှုလေးဆုံးသွားပြီးမှပိန်မှုလေးသစ္စာပြီးဖြစ်ပေါ်လာတယ်ပိန်မှုလေးဆုံးသွားပြီးမှဖောင်းမှုလေးသစ္စာပြီးဖြစ်ပေါ်လာတယ် အဲ့လိုတတိလေးဥသိတဲ့စိတ်ကလေးနဲ့စောင့်ကြည့်နေရင်ဖောင်းမှုလေးရဲ့စပြီးပေါ်လာမှုဆုံးပြောက်သွားမှု မတွေ့ရပြီဘူးလားအဲ့ဒီဟာလေးကိုသေးသေးချာချာတွေ့နေပြီးသိနေပြီးမြင်နေပြီးဆိုရင်အဲ့ဒီဖောင်းတဲ့တရားလေးဟာမြဲတာလားမမြဲတာလားမမြဲတဲ့သဘောကိုဉာဏ်နဲ့ဓာတ်ထိသိချာသိသွားလိမ့် သိတဲ့အာယုံလေးကိုလည်းပဲဒီတိုင်းစာဆုံးအနေအချင်းသေချာရှုကြည့်ပြီးတော့သိနေလို့ရှိရင်အဲ့ဒီပိန်မှုလေးရဲ့စပြီးဖြစ်ပေါ်လာမှုပိန်မှုလေးရဲ့ကုံဆုံးချုပ်ပြောင်းသွားမှုကိုမသိနိုင်ပေဘူးလားအဲ့လိုသိလာပြီဆိုရင်မြဲတာသိတာလားမမြဲတာသိတာလားဒီတော့ဘောင်းနာပိန်နာလေးရှုနေရင်နဲ့မမြဲတဲ့အနိစ္စလက္ခဏာမထင်နိုင်ပေဘူးလားဖြစ်ပြီးပြတ်သွားတဲ့မမြဲတဲ့အဲ့ဒီအဖြစ်ပြတဲ့သဘောတွေမမြဲနိုင်ပေဘူးလား မြင်ပြီးတော့သွားနိုင်တယ်အဲ့တော့ထိုင်တဲ့နေရာမှာလည်းဒီတိုင်းပဲဒါကြောင့်ဘာမှုဘိမှုအာယုံလေးကိုပင်တိုင်းထားလို့တခြားမိမိရဲ့ခန္ဓာမှာပေါ်လာသမျှအာယုံလေးတွေလှုပ်တာပေါ်ရင်လှုပ်တာလေးကို ရှုမှတ်ရမယ်ပူတာလေးပေါ်လာရင်အဲ့ဒီပူတဲ့နေရာလေးကိုစိုက်ပြီးတော့ပူတယ်ပူတယ်ပူတယ်မှတ်နေအဲ့ဒီပူမှုလေးဟာတခါတည်းပူလာလိုက်ရှုသီးစိမ်လေးကရှုလိုက်ပူမှုလေးကပျောက်သွားလိုက်သီးစိမ်လေးကပျောက်သွားလိုက်နောက်တာပူမှုလေးအသစ်ဖြစ်ပေါ်လာလိုက် ရှုမှန်လိုက်ကြောက်သွားလိုက်နဲ့အဲ့ဒီမှာပေါ်လိုက်ပြောက်လိုက်နဲ့မြဲတာတွေ့မလားမမြဲတာတွေ့မလားဒီလေးချာချာတတိလေးကပ်ပြီးတော့စူးစိုက်ပြီးတော့ရှုကြည့်ပါတိချာညံနဲ့ပေါ်လာလိမ့်မယ်ဒီလေးချာချာညံဖြစ်ပြီးတော့လာလိမ့်မယ်နာဟိတတိဝိဟိတတအနုပတနာနာမနတ္ထိတတိကင်းနေတဲ့ပုဂ္ဂိုလ်တတိလွတ်နေတဲ့ပုဂ္ဂိုလ်ဟာဘယ်ခါမှပညာဖြေရိုးထုံးစံမရှိပါတဲ့ တတိလွတ်နေတဲ့ပုဂ္ဂိုလ်မျိုးမှာဝိပဿနာပညာတွေမဲ့ပညာဘုပညာတွေဖြစ်နိုင်မှာမလားလုံးဝမဖြစ်နိုင်တတိရှိနေတဲ့ပုဂ္ဂိုလ်မှာတမာတိဖြစ်မယ်တမာတိထက်သန်အားကောင်းတဲ့ပုဂ္ဂိုလ်မှာယုံနာဖြစ်ပျက်ကိုသိမယ်အဲ့ဒီယုံနာဖြစ်ပျက်ဆိုတဲ့ဝိပဿနာဉာဏ်ဤပြည့်စုံမှာမဲ့ညာပညာနိဗ္ဗာန်ဆိုတာရနိုင်သည်ဒါကြောင့်မိမိရဲ့ရှုမှတ်နေတဲ့ကံမှာထိုင်တဲ့ကံမှာအဲ့ဒီထိုင်ပြီးတော့ရှုမှတ်နေတဲ့အာယုံလေးတွေပုံမှန်တတိလေးကပ်နေဖို့ ရတဲ့ကံမှလည်းပဲမိမိထိုင်စကနေပြီးတော့ထိုင်ရကနေတဝေချင်းခန္ဓာကိုအပေါ်ကိုကြွကြွပြီးတော့လာတဲ့သဘောလေးကိုထားရီထားရီထားရီအစင်းစင်းတရွေပြီးမှတရွေတရွေပြီးမှတရွေတရွေပြီးမှတရွေကြွကြွကြွကြွပြီးတော့ပါလာတဲ့သဘောတောင့်တင်းသွားတဲ့သဘောဒီသဘောလေးကိုသိချာသိအောင်ရှုပါရက်မိတဲ့ခါကျတော့မှရက်တယ်ရက်တယ်အဲ့ဒီခါကျတော့ခန္ဓာကိုယ်ကြီးတောင့်တင်းရင်းရိုင်နေတဲ့သဘောလေးကိုသိနေလိမ့်မယ် အဲ့ဒါလေးကိုသေသေးချာချာရှုပြီးတော့တပတ်ကိုလှည့်ခြင်းနဲ့စိတ်ဖြစ်ပေါ်လာရင်လှည့်ခြင်းနဲ့စိတ်ကလေးကိုရှုတရွေချင်းတရွေချင်းခြေတော်လေးတွေလှည့်တယ်ခက်ကန်လာကြတော့မှလှည့်တယ်လှည့်တယ်လှည့်တယ်တတိလေးကပြီးတော့ရှုနေအဲ့ဒီလိုတတိလေးကဒီမှာအာယုံပေါ်မှာကပ်ပါနေလို့ရှိရင်ဈာစိတ်တွေဝင်ခွင့်ရသေးလားလုံးဝကိုဝင်ခွင့်မရတော့ဘူးနော်အဲ့ဒီမှာတတိဆိုတဲ့အဆောင်လေးထားပြီးတော့ယမိရဲ့ခါကြတော့လည်းပဲရက်တယ်ရက်တယ်လို့ရှုပါသွားတော့မယ်ဆိုတဲ့ခက်ကလာကြတော့မှမျက်လွှာလေးဖွင့်မှဖွင့်ပြီးရင် အဲ့ဒီမှာကြွတဲ့ခံမှလည်းကြောင်လေးကြွလာတာကအစာဆုံးကြွရဲကြွမှုလေးအစာအနေဆုံးထိအောင်သေချာလေးတတိထားကြည့်တတိထားကြည့်လိုက်လို့ရှိရင်ဘုန်းကြီးတို့ပဏောင်လေးတရွေပြီးတရွေကြွလာတဲ့ခံမှပေါ့ပေါ့ပေါ့ပေါ့ပေါ့ပေါ့ပြီးတော့ပန်လာတဲ့သဘောကိုရှင်းရှင်းလေးတွေ့လိမ့်မယ်တေဇောတလွန်ကင်းနေတာကိုတွေ့လိမ့်မယ်အဲ့ဒီမှာသူဆုံးသွားပြီဆိုရင်ကံကြတော့မှတရွေချင်းရှိကိုလှမ်းတဲ့ခံမှလှမ်းနေလှမ်းနေရှုကြည့်ပါမဆုံးမချင်းနှစ်ချက်သုံးချက်မှတ်လို့ရတယ် အဲဒီမှာလမ်းမှုလေးမဆုံးမခြင်းအနေအချင်းရှုမှတ်ပါတရွေပြီးတရွေတရွေပြီးတရွေတရွေပြီးတရွေရွေ့ရွေ့ပြီးတော့တောင့်တင်းသွားတဲ့သဘောကိုတွေ့လိမ့်မယ်ဝါယောဒရဲ့သဘောကိုထင်ရှားစွာတွေ့နေလိမ့်မယ်အဲ့ဒီခြံနေလိုက်တဲ့အခါကျတော့မှတပြင်းလုံးခြေတော့ကိုတပြင်းလုံးချပါဖနှောင်းကချတာခြေပြားကချတာဒီလိုမဟုတ်ဘူးတပြင်းလုံးချလိုက်တဲ့အခါကျတော့မှတရွေပြီးတရွေရွေ့ရွေ့ပြီးတော့အဲ့ဒီမှာလေးကျသွားတဲ့သဘောထင်ရှားမယ်အဘောဓာထင်ရှားနေတဲ့အဘောဓာလွန်ကင်းနေတာထင်ရှားမယ် ယဟန်နဲ့ထိလိုက်တဲ့ခါကြတော့မှမာတဲ့သဘောပြုတ်တဲ့သဘောကြမ်းတမ်းတဲ့သဘောနုညံ့တဲ့သဘောအဲ့ဒီမှာပထဝီဓာတ်တွေထင်ရှားမင်းဈဉ္ညာရှောင်ရင်းနဲ့ပဲအဲ့ဒီဓာတ်တဘာဝတွေရှင်းရှင်းလင်းလင်းမတွေ့နိုင်မိဘူးလားဗျာညင်းလို့တွေ့နိုင်တယ်အဲ့ဒီမှာဒီလိုတတိလေးအဆောင်လေးကဈဉ္ညာလျှောက်ပြီးတော့ရှုမှတ်နေရဆိုရင်အဲ့ဒီဈဉ္ညာအာယုံပေါ်မှာပဲတတိလေးကပ်ပါနေရင်ကြာစိတ်တခြားစိတ်ဝင်ခွင့်ရသေးလားဘာကိလေသာစိတ်မှဝင်လို့မရနိုင် ဒီတိုင်းပဲထိုင်ပြီးတော့ရှုမှတ်တဲ့ခါရပ်ပြီးတော့ရှုမှတ်တဲ့ခါဈဉ္ညာလျှောက်ပြီးတော့ရှုမှတ်တဲ့ခါဒီလိုဈဉ္ညာလျှောက်ပြီးရှုမှတ်နေစဉ်မှလည်းအာယုံမှစိတ်မိနေပြီကြွားရင်ကြွားတဲ့အာယုံပေါ်လမ်းရင်လမ်းတဲ့အာယုံပေါ်ချရင်ချတဲ့အာယုံပေါ်ဒီရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်လေးကပ်ပြီးတော့တင်းနေတည်နေတဲ့ခါကလာကြတော့ပေါ့ရင်ပေါ့တာသိတယ်တင်းရင်တင်းတာသိတယ်လေးရင်လေးတာသိတယ်မာရင်မာတာသိတယ်ပြုတ်ရင်ပြုတ်တာသိတယ်ဒီသူ့ရဲ့ဓာတ်ဘာဝလေးတွေအကုန်လုံးသိနေမြင်နေတဲ့ခါကလာကြတော့ဟောကြားစိတ်တွေကိနေတာစိတ်တွေဝင်လို့ရပါဦးမလားဗျာ နေရာကိုထိတိုင်းပဲအခြားနေရာလေးတွေမှာလည်းပဲဘုန်းကြီးတို့စားတဲ့နေရာမှာလည်းဒီလိုရှုမှတ်တောက်တဲ့နေရာမှာလည်းဒီလိုရှုမှတ်အဲ့လိုရှုမှတ်တဲ့အာယုံမစိတ်မိနေပြီဆိုရင်အဲ့ဒီမှာရှုမှတ်ပြီးတော့စွမ်းပုံပေးနေတဲ့အချိန်မှာဆိုရင်လည်းပဲဂျာကိနေသားတွေဝင်ခွင့်ရပါမလားဗျာလျောင်းတဲ့အိတ်တဲ့ကံမလေးဒီတိုင်းပဲဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကတတရဲခေနာအမှတ်ရမှုတတိအဆောင်လျှောက်ရှိသောဇေတတာစိတ်နှင့်တမနာကတော်ပြည့်စုံပြီးဟောတိဖြစ်၏မိမိတို့ရဲ့ အိမ်မှာ ဖြစ်စေမိမိတို့နေထိုင်ရာဖြစ်တဲ့ကြောင်းမှာဖြစ်စေအဆောင်အလျှောက်လေးရှိနေပြီအဆောင်တလဝံလေးထားလိုက်မယ်ဆိုရင်အပြင်ကမိမိတို့ကိုဒုက္ခပေးနိုင်တဲ့လူဆိုးတခိုးတွေဝင်နိုင်မအောင်မလားအပြင်ရန်နေလုံးဝမဝင်နိုင်တော့ဘူးအပြင်ရန်နေလုံးဝမဝင်နိုင်ဘာကြောင့်လဲဆိုတော့ဒီမှာအဆောင်ရှိနေတယ်လေအဆောင်လေးရှိနေတဲ့အတွက်ကြောင့်အိမ်မှာဆိုရင်အိမ်ဆောင်ရှိနေတယ်ဝင်းဆောင်ရှိနေတယ် အပြင်ကနေပြီးတော့သခိုးတွေမဝင်နိုင်တယ်လို့ပဲအတွင်းမှာရှိတဲ့လူတွေကလည်းပဲမိမိတို့ရဲ့ရှိတဲ့ပစ္စည်းဥစ္စာတွေအိမ်မှာရှိတဲ့အေးရှင်ဖြစ်တဲ့ပုဂ္ဂိုလ်တွေအေးရှင်မိသားစုတွေအလုတ်သွားနေကြတယ်အယောင်ဝဲသွားနေကြတယ်အိမ်မှာခိုင်းစေတဲ့ပုဂ္ဂိုလ်ဆောင်ရှောက်ခိုင်းစေတဲ့ပုဂ္ဂိုလ်လေးတွေပဲရှိနေတယ်အဲလိုရှိနေတဲ့ခါကျဟိုးအပေါက်ဝမှာခြံပေါက်မှာအဆောင်ကရှိနေတဲ့ခါကျတော့ဒီအိမ်တွင်းကပုဂ္ဂိုလ်တွေလည်းပဲပိုင်ရှင်တွေမရှိလို့အိမ်တွင်းကပစ္စည်းတွေကိုယူပြီးတော့အပြင်ထွက်မယ်ဆိုရင်ရောရနိုင်ပါဦးမလား ဘာရှိနေလို့လဲအဆောင်ရှိနေလို့အတွင်းကယံလည်းပဲအပြင်ကိုမထွက်နိုင်အပြင်ယံလည်းပဲအတွင်းကိုဝင်နိုင်သေးရလားမဝင်နိုင်တော့ဘူးဘုန်းကြီးတို့ယောဂီများကြောင်းနေမှလည်းဒီတိုင်းပဲအဲ့ဒီလိုအဆောင်ရှောက်ရှိနေပြီဆိုပါရင်အပြင်ကနေပြီးတော့ဒုက္ခပေးနိုင်တဲ့လူဆိုသခိုးရင်မဝင်နိုင်အတွင်းကနေပြီးတော့လည်းပဲပစ္စည်းဥစ္စာတွေခိုးယူပြီးတော့ထွက်မဲ့လူဆိုသခိုးတွေမထွက်နိုင်အဲ့လိုအတွင်းယံအပြင်ယံတွေကိုလုံခြုံစေတယ်ဒါကြောင့် တရားရှုပွားအားထုတ်ပြီးတော့နေကြတဲ့ယောဂီသူတော်စင်များမှာလည်းပဲလူစိုးတခုနဲ့တူတဲ့ကိလေသာရန်တို့တွေမဝင်ရောက်နိုင်အောင်တတိဆိုတဲ့အဆောင်လေးဟာအမြဲတမ်းထားဖို့ရမလိုပေဘူးလားထိုင်ပြီးတော့ရှုနေတဲ့ခါမှလည်းပဲဒီတတိလေးအဆောင်ထားပြီးတော့ရှုမှတ်နေပါရတဲ့ခါမှလည်းပဲတတိဆောင်ရှောက်လေးထားပြီးတော့ရှုမှတ်နေပါသွားတဲ့ခါမှလည်းပဲဒီတတိဆောင်ရှောက်လေးကပ်ပြီးတော့ပါနေမယ် ထိုင်တဲ့ခါမှာလည်းတတိဆောင်ရှောက်လေးကပ်ပြီးတော့ပါနေမယ်လျောင်းတဲ့ခါမှာလည်းတတိဆောင်ရှောက်လေးကပ်ပြီးတော့ပါနေမယ်အိတ်တဲ့ခါမှလည်းပဲတတိဆောင်ချောင်းလေးကပ်ပြီးတော့ပါနေမယ်။မူရတိုင်းအမူရတိုင်းမှာမိမိပြုလုပ်တဲ့များဣရိယာပုတိုင်းမှာတတိဆောင်ချောင်းလေးကပ်ပြီးတော့ပါနေရင်အဲ့ဒီလူစိုးတစ်ခုနဲ့တူတဲ့ကိလေသာယံသူတွေဝင်ခွင့်ရပါဦးမလားဗျာ။ဘယ်ကမှဝင်ခွင့်မရနိုင်ပါ။ ဒါကြောင့်ဘုရားရှင်ကိုရောမြတ်ကြီးကနေပြီးတော့တတိစာကွန်ဟံဘေခဝေတပ္ပတိကံဝရမိဘေခဝေယံတော်များဥချေတတို့ခေါ်စဉ်စဉ်အဟံငါဘုရားသည်တတိစာတတိတရားကိုသာလျင်တပ္ပတိကံလုံးစုံသောလောကီလောကုတ္တရာဖြာဖြာသောယထာဏ၌ကျေးဇူးများ၏ဟု၏ဝရမိဟောတော်မူ၏ဘုရားရှင်ကိုရောမြတ်ကြီးဟာဒီတတိတရားကို လောကီမှာပဲဖြစ်စေလောကုတ္တရာမှာပဲဖြစ်စေကျေးဇူးများတဲ့တရားတဲ့လောကီဘက်မှာလည်းပဲဘုန်းကြီးတို့စီးပွားရေးနဲ့စလို့မိမိသူတစ်ပါးကိုပေးထားတဲ့စီးပွားရေးပစ္စည်းဥစ္စာတွေမိမိကသူတစ်ပါးစီကယူထားတဲ့ပစ္စည်းဥစ္စာတွေဒါတွေကိုတတိမရပဲမေ့နေမယ်ဆိုရင်ဆုံးရှုံးမှုတွေအများကြီးမဖြစ်နိုင်ပြီဘူးလားဗျာအများကြီးဖြစ်နိုင်တယ်ဒုက္ခတွေရောက်နိုင်တယ်လောကီဘက်ကလည်းအကျိုးစီးပွားတွေအများကြီးဆုပ်ယုပ်သွားနိုင်တယ် တတိမေ့နေခြင်းအပြင်ဒါအကျိုးစီးပွားတွေအများကြီးဆုံးလို့သွားနိုင်တဲ့လောကီကိစ္စတွေတဦးတယောက်နဲ့မိမိကချိန်ထားတယ်စီးပွားရေးလုပ်ငန်းတွေပြောဖို့ချိန်ထားတယ်ကိုယ်ကတတိမေ့ပြီးတော့အဲ့ဒီနေရာမသွားဖြစ်တော့ဘူးဆိုရင်သွားပြန်ပြီဆုံးရှုံးမှုတွေဟောမိမိပေါ်မှာကျေးဇူးပြုမဲ့ပုဂ္ဂိုလ်နဲ့မိမိတွေ့ဖို့ရချိန်ထားတယ်မိမိကတတိမေ့နေတယ်အဲ့ဒီပုဂ္ဂိုလ်နဲ့မတွေ့ဖြစ်တော့ဘူးဆိုရင်မိမိအတွက်ဆုံးရှုံးမှုတွေအများကြီးမဖြစ်နိုင်နေဘူးလားဗျာဒီဒါကြောင့်လောကီဘက်မှာလည်းပဲဟောဒီတတိတရားဟာအရေးမကြီးဘူးလား တတိတရားလောကီပြမှာအရေးကြီးတယ်လို့ဘုန်းကြီးတို့အခုတရားအားထုတ်ပြီးတော့နေတဲ့ယောဂီသူတော်စင်များမှာရောပိုလို့အရေးမကြီးဘူးလားတတိမှမရှိဘူးပေါ်ရမြအာယုန်တိုင်းကိုတတိလေးကပ်ပြီးတော့မရှုနိုင်ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်မှာစူးစိုက်ကြည်ကြည်မှုဆိုတဲ့တမာတိရပါမလားအဲ့ဒီလိုစူးစိုက်ကြည်ကြည်မှုတမာတိမှာထက်သန်အားကောင်းစွာမရရင်ရုပ်တဘောနံတဘောအဖြစ်အပျက်အိဋ္ဌဒုက္ခအနတ္တတဘောတွေသိမြင်နိုင်တဲ့ဝိပဿနာဉာဏ်ဤဖြစ်နိုင်ပါမလား ဒီဝိပဿနာဉာဏ်နေမှမိမိမှမရဘူးဆိုရင်မဉဏ်ပူဉဏ်နိဗ္ဗာန်ဆိုတာတွေရောရနိုင်ပါမလားဗျာဘယ်လိုမှမရနိုင်ဘူးဘုန်းကြီးတို့ယောဂီများဒါကြောင့်မို့တတိတရားဟာသိပြီးတော့အရေးကြီးတယ်ဘာနဲ့တူတယ်လဲဆိုရင်လောကမှာစားနဲ့ဥပမာတူတယ်ဘာနဲ့တူတယ်လဲတပ္ပလောနာပြင်စနကံဝါတဲ့စားနဲ့ဥပမာတူတယ်တဲ့စားများဟာ မိမိတို့အလုံးစုံသောလက်တုပ်ဟင်လျာအချိုအချင်းငါစအကုန်လုံးထဲမှာသားမပါလို့ဖြစ်ရလားအကုန်လုံးသားပါရတယ်လို့ပဲတဲ့ဒီတတိတရားဟာလည်းပဲလောကီကိစ္စတွေမှာလည်းပဲဒီတတိတရားဟာအရေးကြီးတယ်လို့ဒီကုသိုလ်ပြုဖို့ရာဆိုရင်လည်းပဲဒီမှာတတိလေးအရေးကြီးတယ်နော်ဘယ်နေ့ကိုငါဘာလုပ်မယ်ဘယ်နေ့ကိုဘာဖျားပန်းလူမယ်ရေချမ်းကမ်းမယ်စီမိကမ်းမယ် ဘယ်မှာသွားပြီးတော့ဒါနကောင်းမှုပြုမယ်ဘယ်မှာသွားပြီးတော့သီလတွေစောင့်မယ်စသည်ဖြင့်အဲလိုကုသိုလ်ပြုဖို့ရာတွေတတိမေ့နေမယ်ဆိုရင်မိမိရတဲ့ရတဲ့တဲ့ကုသိုလ်တွေရပါအောင်မလားမရနိုင်တော့ဘူးအဲလိုကုသိုလ်ဒါနကောင်းမှုပြုဖို့လည်းတတိဟာအရေးမကြီးဘူးလားဟောသီလစောင့်တည်ဖို့လည်းပဲတတိဟာအရေးမကြီးဘူးလားသီလတွေစောင့်တည်ဆောင်သိမ်းထားတယ်ကိုယ်ကတခါနဲ့ညနေတည်းကျစားနေကြဆိုတော့ဟောတခါနဲ့ဒီကိုပွင့်ကြောင်းရင်ပွင့်ပြီးဟိုဟာတွေပွင့်စားဒါတွေပွင့်စားစားလိုက်ရင် တတိလွတ်နေတဲ့အတွက်ကြောင့်မို့မိမိရဲ့သီလလေးစင်ကြယ်ပါအောင်မလားမစင်ကြယ်တော့ဟောလောကမှာပုထုဇဉ်လူသားတွေဆိုတာအလှပအင်မတန်မှမြတ်နိုးကြတော့ဟောတတိမေ့ပြီးတော့နေ့စဉ်လိုပဲရင်မိုးချိုးပြီးတော့တဏှာပန်းမှန်လိမ့်နေကြလိမ့်နိုင်မယ်ဆိုရင်တတိမေ့ပြီးတော့လိမ့်လိုက်ချဲလိုက်မယ်မွေးလိုက်ဒီပန်းနဲ့ဒါရီမိမိပန်းလိုက်မယ်ဆိုပါရင်သီလတွေစင်ကြယ်ပါအောင်မလားဒါကြောင့်မို့အဲ့ဒီသီလစောင့်ထင်းရမှလည်းပဲဒီတတိတရားဟာအရေးမကြီးဘူးလား ဟောဒီဘာဝနာတရားအထုတ်တဲ့နေရာမှာတော့ပြတတိလွတ်နေပြီဆိုရင်လွတ်တဲ့နေရာကနေပြီးတော့မျက်စိပေါက်ကလည်းကိလေသာတွေမဝင်နိုင်ဘူးလားနားပေါက်ကလည်းပဲကိလေသာတွေဝင်နိုင်တယ်နှာခေါင်းပေါက်ကလည်းကိလေသာတွေဝင်နိုင်တယ်လျှာပေါက်ကလည်းကိလေသာတွေဝင်နိုင်တယ်ကိုယ်ပေါက်စိတ်ပေါက်ကရောကိလေသာတွေမဝင်နိုင်မိဘူးလားဗျာဒီတော့တတိတရားဟာတရားအထုတ်နေတဲ့ယောဂီများအတွေ့ပို့လို့အရေးမကြီးဘူးလား တရားအထုတ်နေတယ်ဆိုတဲ့ဟိုကကိလေသာတွေကိုလက်ခံနေတာလားပယ်တတ်နေတာလားအဲ့ဒီကိလေသာတွေကိုပယ်တတ်နေတဲ့ပုဂ္ဂိုလ်ဟာတတိလွတ်နေပြီဆိုရင်ကိလေသာတွေကိုတခါတဲ့လက်ခံသိမ့်ပိုက်နေတာနဲ့မတူရဘူးလားအဲ့တော့တတိကိုတခါရင်ကောင်းစွာထားပြီးတော့တတိကိုမြင်းမြဲဆွဲဆွဲအနေအားဖြင့်တတိထားပြီးတော့ရှုမှတ်နေမယ်ပွားများနေမယ်မြင်သမျှအာယုန်တိုင်းနဲ့ရှုမှတ်မယ်ကြားသမျှအာယုန်တိုင်းနဲ့ရှုမှတ်မယ်နားသမျှအာယုန်တိုင်းနဲ့ရှုမှတ်မယ် အရသာစာတိသမျှအာယုန်တိုင်းနဲ့ရှုမှတ်မယ်အတွေ့ဒီတွေ့တိတမျှစေကုစင်းစာကြံသေးသမျှအာယုန်တွာတာဆုံတိုင်းဆုံတိုင်းအနေအချင်းတတိလေးကပ်ပြီးတော့သာရှုမှတ်နေမယ်ဆိုပါရင်အဲ့ဒီကိလေသာရန်သူတွေဝင်နိုင်ပါဦးမလားဗျာမဝင်နိုင်တော့ဘူးဘုန်းကြီးတို့ယောဂီများဒါကြောင့်မို့တတိတရားဟာယောဂီပုဂ္ဂိုလ်များအတွက်အရေးကြီးသည်တတိရှိမှတတိသာမရှိလို့ကတော့ဖြင့်ကိလေသာတွေကဝင်နေတာထိုင်နေတဲ့ကာမလေးကိလေသာတွေကလွတ်နေတတိလွတ်နေပြီဆိုရင်ဝင်လာတာ ရပ်နေတဲ့အခါမှာလည်းပဲတတိလွတ်နေပြီဆိုရင်ဝင်နေတာပဲသွားနေတဲ့အခါမှာလည်းပဲတတိလွတ်နေပြီဆိုရင်သွားရင်လည်းပဲကိလေသာတွေမဝင်နိုင်ပြီဘူးလားဝင်နိုင်တာပဲသွားနေရင်လည်းကိလေသာတွေကဝင်နေတာပဲဥရဟောပဲလျောင်းဆက်အိတ်နေရင်လည်းပဲကိလေသာတွေဝင်တာပဲဒါကြောင့်ကိလေသာတွေမဝင်နိုင်ဖို့အတွက်တတိဟာအရေးကြီးဆုံးပဲတဲ့အရာရာမှာတတိမပါလို့ရှိရင်ဒီတတိမပါဘူးဆိုရင်ကတော့ဖြင့်အရာရာမှာကတော့ဖြင့် အကျိုးတွေဆုပ်ယုပ်နိုင်တာကြီးတယ်ပဲလောကီဘက်ကလည်းလောကီအကျိုးတွေဆုပ်ယုပ်နိုင်တယ်လို့ခုလောကုတ္တရာဖြစ်တဲ့တရားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာလည်းတတိလွတ်နေပြီဆိုရင်မိမိရဲ့ရတဲ့ရတဲ့တဲ့ဝိပဿနာဉာဏ်နဲ့ရဖို့အတွက်အကျိုးမဆုပ်ယုပ်ပေဘူးလားဗျာအကျိုးဆုပ်ယုပ်တာပဲဒါကြောင့်အတာကောဣဒံဘိခဝေဗျမဇရိယဝုဒိတံတံဝရတံပဟာနတံဝိရာဂတံនិရောဓတံတိသဗ္ဗာနိတတိယဧဝရခိတ္တဗာနိ ဘေကဝေယဟန်တော်များဥจิตတို့အထာကောစင်စစ်တော်ကဣဒံဗြမစရိယံဣဒံဗြမစရိယံဤမြတ်သောအကျင့်ကိုကျင့်ခြင်းသည်တံဝရတံကုသိုလ်တရားကိုစောင့်ရှောက်ခြင်းဟာဗဟနာတံအကုသိုလ်တရားကိုပယ်ခြင်းဟာအခုဘုန်းကြီးတို့မြင့်မြတ်တဲ့အကျင့်ဖြစ်တဲ့ဝိပဿနာအကျင့်တရားတွေတတိပဋ္ဌာန်အကျင့်တရားတွေကိုကျင့်နေတယ်ဒီလိုကျင့်ကြံအားထုတ်နေခြင်းဟာဘာလဲဆိုရင် ကုသိုလ်တရားတွေ တိုးပွားဖို့အတွက်ဓမ္မမှန်လိုက်တိုင်းကုသိုလ်တွေဖြစ်နေတယ်ဝိပဿနာကုသိုလ်တွေဘာကုသိုလ်တွေလဲတစ်ချက်မှန်လိုက်ရင်ကုဝိပဿနာကုသိုလ်တွေတစ်ချက်ဖြစ်နေတယ်ဓမ္မမှန်လိုက်ရင်ဝိပဿနာကုသိုလ်တွေဓမ္မဖြစ်နေတယ်မှတ်လိုက်တိုင်းမှတ်လိုက်တိုင်းမှတ်ချက်တိုင်းမှတ်ချက်တိုင်းဟာကုသိုလ်တွေကြီးတဲ့ဖြစ်နေတာဆိုတော့အဲဒီလိုဝိပဿနာတရားရှုနေတဲ့ပုဂ္ဂိုလ်ဟာကုသိုလ်တရားတွေဆုပ်ယုပ်နေတာလားတိုးပွားနေတာလား တံဝရတကုသိုလ်တရားတွေတိုးပွားဖို့အတွက်စောင့်ရှောက်ခြင်းငါဘာဟာနာတံအကုသိုလ်တရားတွေကိုပေးခြင်းငါဒီတော့မိမိကပေါ်တဲ့အာယုံလေးကိုထိုင်ရင်လည်းပဲထိုင်တဲ့အာယုံရရင်လည်းပဲရက်တဲ့အာယုံသွားရင်လည်းပဲသွားတဲ့အာယုံလျောင်းရင်လည်းပဲလျောင်းတဲ့အာယုံဒီရှုမှတ်တဲ့အာယုံပေါ်မှာရှုစေလေးတခါလေကပ်ပြီးတော့ဒီနေအောင်ရှုနေတဲ့အချိန်လေးမှာလောဘဆိုတဲ့ကိလေသာတွေဒေါသဆိုတဲ့ကိလေသာတွေ မောဟမာနဆိုတဲ့ကိလေသာတရားတွေအကုသိုလ်တရားတွေဝင်နိုင်သေးရလားဗျာတမတ်မှတ်လိုက်တာနဲ့အဲ့ဒီအကုသိုလ်တွေတစ်ခါတစ်ချက်ပေးပြီးသားချက်သွားတယ်တမတ်မှတ်လိုက်တာနဲ့အကုသိုလ်တွေတစ်ချက်ပေးပြီးသားချက်သွားတယ်ဘာနဲ့တူတယ်လဲဆိုတော့ဘုန်းကြီးတို့ဒီလက်သမားဆရာတရားဟာမလိုအပ်တဲ့တစ်တွေကို သူ့ရဲ့တခါတည်းရဲခြင်းနဲ့တစ်ချက်ခုတ်ချလိုက်တာနဲ့တကြိုင်တည်းအဲ့ဒီအသားတွေတစ်ချက်ခွာကနေဆိုပဲ့ပြီးတော့ကြသွားတယ် တစ်ချက်ခုတ်ချလိုက်တာတကယ်နဲ့တည်းအဲ့ဒီတစ်ချက်မလိုအပ်တဲ့အသားကြီးတခါလေဖဲပယ်ပြီးတော့ထုတ်နေတယ်လို့ပဲအခုယောဂီများဟာလည်းပဲတစ်ချက်မှန်လိုက်ကိလေသာတွေကတခါလေပယ်သွားလိုက်တစ်ချက်မှန်လိုက်ကိလေသာတွေကိုပယ်ပြီးဖြစ်သွားလိုက်အဲ့ဒီတော့မှတ်ချက်တိုင်းမှတ်ချက်တိုင်းဟာကိလေသာတွေအနာကိုမကတ်နိုင်တော့ဘူးဝင်နိုင်သေးရဲ့လားဗျာဒါကြောင့်ပဟဏတ္တအကုသိုလ်တရားတွေကိုပယ်ခြင်းငှား ဝိရာကတံယာကကင်းခြင်းငါဒီမှာလောဘဒေါသမောဟစတဲ့ကိလေသာယာကတရားတွေအကုန်လုံးမှတ်ချက်တိုင်းမှတ်ချက်တိုင်းကင်းနေတာနိရောဓတံကိလေသာဝကမ္မဝဝိပါကဝဆိုတဲ့ဝတရားတွေချုပ်ခြင်းငါဝိပဿနာဉာဏ်ဤနာမရူပပရိစ္ဆေရဉာဏ်ကစပြီးတော့ဝိပဿနာဉာဏ်ဤအစဉ်စဉ်ရင့်ကျက်ပြည့်စုံတဲ့အခါ မဲအစဉ်စဉ်ပူအစဉ်စဉ်ဆက်ရောက်ပြီးကိလေသာအသောကုန်ခံယဟန္တာဖြစ်ပြီးဆိုရင်ကတော့ဖြင့်အဲ့ဒီကိလေသာကိုကာမဝဝိပါကဝတ်ဆိုတဲ့အဲ့ဒီဝတ်ဆင်းရဲတွေမချုပ်ငြိမ်းနိုင်ပြီဘူးလားဗျာအဲ့ဒီလိုချုပ်ငြိမ်းနိုင်ဖို့ရအတွက်ဝတိတံကျင့်သုံးတော်မူ၏တဲ့ဒီဓမ္မစရိယမြင့်မြတ်တဲ့ဒီတတိပဋ္ဌာန်တရားမဲ့ခင်အကျင့်တရားတွေကျင့်ကြံပွားများအထောက်နေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီဝတ်ဆင်းရဲတွေချုပ်ငြိမ်းဖို့အတွက်အထောက်နေကြတာ။ ရာဂတရားတွေကင်းဖို့အတွက်အာထုတ်နေကြတာအဲလိုအာထုတ်နေတဲ့အခါကလည်းမှာဘာသာရေးကြီးဆုံးလဲဆိုတော့ဣတိတုတပဏိအလုံးစုံသောတရားတို့ကိုတတိယဧဝတတိတရားဖြင့်တန်လျင်ရခိတပဏိစောင့်ရှောက်အကုန်ဤကုသိုလ်တရားတွေတိုးပွားဖို့လည်းပဲတတိတရားလေးကစောင့်ရှောက်ပေးတာဘသူကစောင့်ရှောက်ပေးလဲကဲတတိလွတ်နေပြီဆိုရင်ကုသိုလ်တွေရောဖြစ်ပါဦးမလား dioogode re ogo dyea enyere bogo e oe ogo or yam wigdy ma a reyịrịdlo birmacie mama benebeiz onye odya ọmonwe ebola ị anya ụlbaddgd ya omonwe nyị meboola erịrọ eri agoodya rilmnwe nnayaụ လောဘဒေါသမောဟဆိုတဲ့ကိလေသာတရားတွေလည်းမဝင်နိုင်အောင်အာယုပေါ်သညာလေးတွေကိုတတိဥသိတဲ့စိတ်ကလေးနဲ့ရှုနေပြီးပွားနေပြီးအာထုတ်နေပြီးဆိုရင်အကုသိုလ်စိတ်တွေရောဝင်နိုင်သေးရဲ့လားလောဘဒေါသစတဲ့ကိလေသာတရားတွေရောဝင်နိုင်သေးရဲ့လားအဲဒီလိုသာဆက်လက်ပြီးတော့တတိကပ်ပြီးတော့ရှုပွားအာထုတ်သွားမယ်ဆိုပါရင်မဲ့ဆင်းဆင်းဘိုလ်ဆင်းဆင်းဆက်ရောက်ကိလေသာအာရောကုန်ကံယန္နာဖြစ်ပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာကိလေသာဝကမ္မဝဝိပါကဝဆိုတဲ့ဒီဝဆင်းရဲတွေမချုပ်ငြိမ်းနိုင်ပေဘူးလားဗျာ။ ကဲဒီတော့ဒီဝဆင်းရဲတွေချုပ်ငိမ့်နိုင်ဖို့အတွက်ဟာဒီတတိတရားမပါလို့ရရလားကဲတတိမပါလို့ကတော့ဘယ်နေရာမှမရဘူးဘုန်းကြီးတို့ယောဂီများဒါကြောင့်တတိတရားဟာအရေးကြီးသလားအရေးမကြီးဘူးလားအရေးကြီးတယ်ဒီလိုအရေးကြီးလုံးလို့ဘုရားရှင်ကိုတော်မြတ်ကြီးကမပမမပမတံပယတောဒိဋ္ဌဝအပမဒိသခေမတော ဘာဝေထာထိမိကံမေကံဧတာဗုဒ္ဓ ानु သာသနီဘုရားရှင်တို့ကိုရောမြတ်ကြီးများဘုရားရှင်ကိုရောမြတ်ကြီးများကနေပြီးတော့ဆုံးမဩဝါဒပေးတော်မူကြတယ်ဘယ်လိုပေးတယ်လဲဆိုတော့ပမာဒံကုသိုလ်ကောင်းမှုနိုင်မေ့လျော့၍နေခြင်းကိုပမတန်ဒါနာကောင်းမှုပြုဖို့သီလကောင်းမှုပြုဖို့ဘာဝနာကောင်းမှုပြုဖို့မေ့လျော်၍နေခြင်းကိုဘယတော်ဘေးတွေ့မှပါတကားဟူ အပမတေသာကုသိုလ်ကောင်းမှု၌မမေ့မလျော့ခြင်းကိုလည်းအပမတေသာဒါနကောင်းမှုပြုဖို့သီလကောင်းမှုစောင့်တည်ဆောင်ထိန်ဖို့ဘာဝနာကမ္မထံတရားဤပွားများအားထုတ်ဖို့မမေ့မလျော့ခြင်းကိုလည်းပင်ခေမတော်ဘေးကင်းကြောင်းမှတကားဟူ၍ဒိဋ္ဌဝါရှုမြင်ညကုန်သည်ဖြစ်၍ဘုရားရှင်ကိုယ်တော်မြတ်ကြီးကจิตသားတို့ ကုသိုလ်ကောင်းမှုနဲ့မေ့လျော့ခြင်းဟာဘေးတွေ့မှာပဲလို့ဒီလိုနှလုံးသွင်းရမယ်ဒီကုသိုလ်ကောင်းမှုတွေကိုမမေ့မလျော့ခြင်းဟာဘေးကင်းကြောင်းတရားတွေပဲလို့ဒီလိုနှလုံးသွင်းပြီးတော့မမေ့မလျော့အနေအားဖြင့်အမြဲတမ်းတတိဆိုင်ပြီးတော့ဒါနဆိုတဲ့ကောင်းမှုတွေလည်းပဲပြုပါသီလဆိုတဲ့ကောင်းမှုတွေလည်းပဲဆောက်ပြီးပါသမထဘာဝနာတရားတွေလည်းပဲပွားများအားထုတ်ပါ ဝိပဿနာဘာဝနာတရားလေးလေးပဲပွားများအားထုတ်ပါတကယ်လို့မိမိဟာဒီဒါနကောင်းမှုလည်းမပြုသီလလည်းမစောင့်ဘာဝနာတရားတွေလည်းမပွားဘူးဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာနောက်တာဘဝအသစ်တွေဘဝအသစ်တွေမရနိုင်ပြီဘူးလားတော့အပေဘေးတွေရောမတွေ့နိုင်ပြီဘူးလားဒါကြောင့်ဘေကဝေယံတို့များဥจิตသားတို့ပမာဒံကုသိုလ်ကောင်းမှု၌မေ့လျော့၍နေခြင်းကို ဗမာတန်ဒါနသီလဘာဝနာဆိုတဲ့ကုသိုလ်ကောင်းမှု၌မေ့လျော့၍နေခြင်းကိုဘုရားတော်ဘေးတွေမှာပါတကားဟု၍အပမဒေသဒါနသီလဘာဝနာကောင်းမှု၌မမေ့မလျော့ခြင်းကိုလည်းခေမတော်ဘေးကင်းကြောင်းတရားပါတရားဘေးကင်းကြောင်းဘေးကင်းကြောင်းမှာတကားဟု၍ဒိဋ္ဌဝါရှုမြင်ညဂုံတိဖြစ်၍ ဒီတော့မိမိတို့ဟာဒီဒါနသီလဘာဝနာကောင်းမှုတွေမေ့နေတဲ့ပုဂ္ဂိုလ်တွေဟာနောက်ထပ်ဘဝအသစ်တွေရပြီးတော့အိုဘေးနာဘေးသေဘေးဆိုတဲ့ဒီဆင်းရဲတွေနဲ့တွေ့ရတကယ်လို့မိမိမကောင်းမှုတွေပြုမိရင်အပေဘင်းတွေရောမတွေ့နိုင်ဘူးလားတကယ်လို့ဒါနကောင်းမှုသီလကောင်းမှုတွေဘာဝနာကောင်းမှုတွေပြုဖို့ရမမေ့တဲ့ပုဂ္ဂိုလ်ဒါနကောင်းမှုတွေလည်းပဲပြုဖို့ရအမြဲတမ်းတတိယနေတယ်အမြဲတမ်းကုသိုလ်ကောင်းမှုတွေပြုနေတယ်သီလဆိုတဲ့ကောင်းမှုတွေကိုလည်းပဲတည်နေတိုင်းတည်နေတိုင်းအနေအချင်းတနည်း ဒီစောင့်ထိန်နေတယ်ဒီတဲ့လွန်အားဖြင့်မိမိရဲ့မွေးနေ့မှုရဲ့မွေးလာစသည်ဖြင့်အဲ့ဒီအဲ့ဒီချိန်ခါဒီမှာလည်းပဲမိမိစောင့်တည်စောင့်ထိန်နေတယ်မမေ့ဘူးဘာဝနာတရားတွေပွားများအားထုတ်ဖို့အနည်းအားဖြင့်လည်းပဲမမေ့ဘူးအထူးအားဖြင့်အခုလို့ဇွမင်းဝန်သာသနာရေးတမ်းမှာဝင်ရောက်ပြီးတော့မဟာတတိပဋ္ဌာန်မေခင်တရားတွေရှုပွားအားထုတ်ပြီးတော့နေတဲ့အချိန်ခါကာလမှာစက္ကန့်တိုင်းမိနစ်တိုင်းအချိန်တိုင်း ဣရိယာပုတိုင်းဣရိယာပုတိုင်းအမူအရာတိုင်းအမူအရာတိုင်းအနေအားဖြင့်မမေ့အောင်တတိကပြီးတော့ရှုမှတ်ပွားများအားထုတ်နေမယ်ဆိုပါရင်အဲ့ဒီပွားများအားထုတ်နေတဲ့ပုဂ္ဂိုလ်ဟာရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်လေးဆွဲဆွဲမြဲမြဲလေးကပ်ပြီးတော့တည်နေတဲ့အချိန်ပေါ့ထိုင်ပြီးတော့ရှုမှတ်နေမယ်ဆိုရင်လည်းအဲ့ဒီရှုမှတ်နေတဲ့ထိုင်အာယုံလေးပေါ်မှာဝိမာအဖြစ်မိမိတို့ပင်တိုင်ရှုမှတ်နေတဲ့ပင်တိုင်ကမ္မထာလေးကိုပဲကြည့်လိုက်လေ ဟောင်းတယ်လို့ရှုမှတ်လိုက်တဲ့အခါမှာမိမိစိတ်ဆိုစိတ်မှတ်ကလေးနဲ့စိုင်းပြီးတော့အဲ့ဒီမှာတတိလေးကပ်ပြီးရှုလိုက်တဲ့အခါကျတော့ဟောင်းတယ်ဆိုရင်ဝမ်းမကြီးဟာတောင့်တင်းပြီးတော့လာလာလာရော့ကျသွားတာလားဒီတောင့်တင်းပြီးတော့လာတဲ့သဘောလေးကိုတခါတည်းဝါရော့ကျရဲ့သဘောလေးကိုရှင်းရှင်းလင်းလင်းသိနေတယ်ဘိန်သွားတဲ့အခါမှာလည်းပဲတခါတည်းယောဂီရဲ့စိတ်မှတ်လေးနေတာဘိန်နေလို့ရှုမှတ်လိုက်တာဒါပေမဲ့သိသွားတာကတရွေ့ပြီးတရွေ့တရွေ့ပြီးတရွေ့ရွေ့ရွေ့ပြီးတော့ ရော့ရော့သွားတဲ့သဘောကိုရောမသိရပေဘူးလားတကယ့်ကိုဝါယောဓာတ်ရဲ့ဒီမှာသဘောလေးတွေ့နေတာအဲ့ဒီဝါယောဓာတ်လေးဟာယုတ်တရားပဲပါတရားလေးအဲ့လိုတောင်တင်တောကလှုပ်ရှားနေတဲ့သဘောလေးကိုသိနေတာလေးကပါတရားလေးလေအဲ့ဒီမှာယုံတဲ့နာမည်ဖောင်းတဲ့ပိန်နဲ့ရှုနေတဲ့ကယုံတဲ့နာမည်ဒါပဲဒါထိုင်ပြီးရှုနေစဉ်မှာဒီမှာယုံတဲ့နာဒါလေးနှစ်ခုတည်းပဲရှိတာပဲပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမဆိုတာဘယ်မလဲဖောင်းတဲ့ထဲမှာလည်းရှားမတွေ့ဘူးပိန်တဲ့ထဲရှားမတွေ့ဘူးဘယ်မှမှရှားမတွေ့ဘူး တကယ်တောကတောင်တဲ့လှုပ်ရှားရွေရှားနေတဲ့သဘောလေးရဲ့သိနေတာလေးရဲ့ဒါနှစ်ခုလေးရှိပါလားဆိုတာကိုရှင်းရှင်းလင်းလင်းတွေ့လာလိမ့်ဒီတဲ့တမာရီတရားတွေအားကောင်းလာတဲ့အခါကလည်းကြတော့အဲ့ဒီတောကတောင်တဲ့လှုပ်ရှားနေတာလေးကလည်းတရွေ့တရွေ့ရွေ့လာပြီးတော့နောက်ရှိသေးရလားညာမရှိတော့ဘူးသူကဆုံးသွားပြန်ပြီမရှိတော့ဘူးပြတ်သွားပြီဟောသူမရှိတော့တဲ့အခါကျတော့မှနောက်တစ်ခါတရွေ့ပြီးတရွေ့ရွေ့ရွေ့ရွေ့ပြီးရော့ရော့ရော့ရော့ကျသွားတဲ့သဘောလေးမတွေ့ရပြီဘူးလား သူဟာလည်းပဲတခါလည်းဖြစ်ပေါ်လာပြီးတဲ့ကနောက်ဆုံးမရှိတော့ဘူးကုံဆုံးချုပ်ပြော့သွားပြန်ပြီမြဲတာလားမမြဲတာလားအဲလိုဒုက္ခတောင်တင်လှုပ်ရှားနေတဲ့သဘောရွေ့ရှားနေတဲ့သဘောလေးတွေဟာလည်းသူ့ဟာသူဖြစ်ပေါ်လာပြီးရင်သူ့ဟာသူပဲပါဖြစ်သွားတာလေကြောက်ပြောက်သွားတာဆိုတော့မြဲတာတွေတွေ့တာလားမမြဲတာတွေတွေ့တာလားအဲ့ဒီသဘောလေးတွေကိုတခါတဲ့ဉာဏ်နဲ့ဓဋ္ဌိယောဂီကရှုနေရင်းနဲ့ကြည့်နေရင်းနဲ့ကိုသဘောကျအဲ့လိုသဘောကျနေတဲ့အခါကလည်းကြတော့ဆက်လက်ပြီးတော့ယောဂီပုဂ္ဂိုလ်ကရှုမှတ်ပြီးတော့သွားမယ်ဆိုရင်အဲ့ဒီ ပေါ်မှုပြမှုဖြစ်မှုပြမှုတွေကတခါလေခန္ဓာကိုယ်ပေါ်မှာအကုန်လုံးနေရာတိုင်းမှာပေါ်ပြောက်ဖြစ်ပြနေတာကြီးတွေပဲသိလိုက်တဲ့သိလိုက်တိုင်းသိလိုက်တိုင်းဟာအကုန်လုံးတခါလေဟိုကအာယုံလေးကလည်းပေါ်လိုက်ပြောင်းလိုက်သိလိုက်သိစိတ်လေးကလည်းသိလိုက်ပြောင်းလိုက်ပဲမြင်တဲ့အာယုံရှုလိုက်တော့လည်းပဲအဲ့ဒီအမြင်ခံဖြစ်တဲ့ဟိုကအခြင်းလေးကပေါ်လိုက်ပြောင်းလိုက်ဒီကမြင်သိစိတ်လေးကပေါ်လိုက်ပြောင်းလိုက်ဒါပဲကြားတဲ့အခါမှာလည်းဒီတိုင်းပဲနဲ့နဲ့နဲ့လည်းဒီတိုင်းရန်သာစတာလည်းဒီတိုင်းတွေးထိတွေးထိတာသတိကုစဉ်းစားကြံစီတာ အလုံးဟာအရာရာပေါ်လိုက်ပြောင်းလိုက်ပြင်းလိုက်ပြင်းလိုက်နေဆိုတော့အဲ့ဒီပေါ်မှုပြမှုပြင်းမှုပြင်းမှုတွေရဲ့မပြတ်နှိမ့်ဆက်နေတဲ့အတွက်ကြောင့်ဩဒီခန္ဓာကိုယ်ကြီးဟာတကယ်ဆင်းရဲတုံကြီးပဲအာမကိုလောက်တဲ့ခန္ဓာကြီးပါလားအပြစ်ကြီးပါလားဆိုတာယောဂီကခါနဲ့ညံထဲမှာရှင်းလင်းပြီးတော့ခန္ဓာဒုက္ခတွေကို မသိပြီဘူးလားဗျာ ခန္ဓာဒုက္ခတွေကိုရှင်းရှင်းလင်းလင်းကိုသဘောကျပြီးတော့လာလိမ့်မယ်နောက်ပြီးတော့ဒီဆင်းရဲတွေကိုမိမိကအလိုရောရှိရလားဗျာ အလိုမရှိပေမဲ့လို့လေယုံနာရလာတဲ့အခါကလည်းကြတော့ဒီဆင်းရဲကြီးရှောင်းလို့တိမ်လို့ရရလားကိုယ်သဘောလားသူ့သဘောလားသူ့သဘောဆိုတော့အစိုးရသလားအစိုးမရဘူးလားအဲ့ဒီအစိုးမရတဲ့သဘောကိုအတ္တခုမလားအနတ္တခုမလားအဲ့တော့ယောဂီပုဂ္ဂိုလ်ဟာဒီဖောင်းမှုပိန်မှုလေးရှုရင်းနဲ့ပဲအာလုံးဟာအနိစ္စဒုက္ခအနတ္တလက္ခဏာတွေထင်းလို့ဉာဏ်ရဲ့အစင်းစင်းရင့်ကျက်ပြည့်စုံသွားတဲ့အခါကာလကြတော့ဟောဖြစ်မှုပြမှုတွေပြည့်စဲသွားတဲ့ငြိမ်းတဲ့နိဗ္ဗာန်ကိုယ်တိုင်ဆက်ရောက် ဟာနောက်တစ်ခါဆက်လက်ပြီးတော့ရှုပွားတဲ့အခါကျတော့အဲ့လိုပဲအစဉ်စဉ်မဲအစဉ်စဉ်ဘိုးအစဉ်စဉ်ဆက်ရောက်ပြီးတော့ကိလေသာအာလောကုန်ခံယဟန္တာဖြစ်သွားပြီဆိုရင်နောက်ထပ်ဘဝအသစ်ခန္ဓာအသစ်ရပါအောင်မလားကဲဒီတော့အိုဘေးဆိုတာတွေဆင်းရဲတွေတွေ့ပါအောင်မလားနာဘေးဆင်းရဲတွေတွေ့ပါအောင်မလားသေဘေးဆင်းရဲတွေတွေ့ပါအောင်မလားကဲဥနာသေဘေးဆိုတဲ့အဲ့ဒီဘေးတွေအကုန်လုံးမလွတ်ပေဘူးလားဗျာအပယ်ဘေးတွေရောမလွတ်ပေဘူးလား ဒါကြောင့်ကုသိုလ်တရားတွေကို အမြဲတမ်းမမေ့တဲ့ပုဂ္ဂိုလ်မမေ့တဲ့တတိတရားရှိနေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီဥပိနဘိသေဘိဆိုတဲ့ဘေးတွေမကင်းနိုင်မိဘူးလားဒါကြောင့်အပမဒိသဒါနသီလဘာဝနာဆိုတဲ့ကုသိုလ်ကောင်းမှုနိုင်မမေ့မလျော့ခြင်းကိုလည်းခေမာတော်ဘေးကင်းကြောင့်မှတကားဟူ၍ဒိဋ္ဌဝါရှုမြင်ညဂုံတိဖြစ်၍အတင်္ဂကံအင်္ဂါ၈ပါးနှင့်ပြည့်စုံသောမေကံမေကင်၈ပါးအကျင့်တရားကို ဒုံမေတိယောဂီသူတော်စင်အပေါင်းတို့သည်ဘာဝေတာပွားများ နိုင်ကြပါစေကုန်တည်းဘုရားရှင်ကိုယ်တော်မြတ်ကြီးကအဲ့လိုဥပိနာပေသေဘေးကလွတ်မြောက်ခြင်းနဲ့ဆိုရင်နဲ့မိခင် ရှစ်ပါးအကျင့်တရားကိုပွားများကြတဲ့အခုအားထုတ်နေကြတာလည်းပဲဒီမိခင်တရားတွေပဲပွားနေတာမဟုတ်လားဓမ္မတေတိဓမ္မသင်္ကပ္ပဓမ္မဝါစာဓမ္မဝါယမဓမ္မတတိဓမ္မသမာဓိစသည်ဖြင့် ဒီမှာမေခင်တွေသီလမေခင်တွေသမာဓိမေခင်တွေပညာမေခင်တွေဒီမေခင်တရားတွေကိုပဲယောဂီတို့ကပွားနေတာသီလမေခင်ဆိုတာကတော့ဆောက်ပြီးဆောင်ထိတ်တဲ့သီလစင်ကြယ်နေတာနဲ့အမျှသီလမေခင်တွေပြည့်စုံပြီးသားဓမ္မဝါစာတမကမ္မတာတမအာဇီဝဆိုတဲ့သီလမေခင်တွေပြည့်စုံပြီးသားဟိုတမာတိမေခင်ဆိုတာကတော့ဖြင့်အခုမိမိရှုမှတ်တဲ့အာယုံလေးကိုတစ်ခါတည်းမလွတ်အောင်ကြောင်းကြဆိုင်ပြီးရှုမှတ်မှုဆိုတဲ့တမာဝါယမမေခင်ပေါ်လာတဲ့အာယုံလေးကို မပြတ်ကပ်ပြီးတော့ရှုလိုက်ခြင်းဆိုတဲ့တမာတတိမဲ့ခင်ရှုမှတ်တဲ့အာယုံလေးပေါ်မှာရှုစိတ်လေးကပ်ပြီးတော့တည်သွားမှုဆိုတဲ့တမာတိမဲ့ခင်တွေဟောရှုမှတ်တဲ့ရှုမှတ်တဲ့ဟာဒီတမာတိမဲ့ခင်တွေမဖြစ်ပေဘူးလားဗျာအဲ့လိုရှုမှတ်တဲ့အာယုံပေါ်မှာရှုတဲ့တည်ကြည်မှုတမာတိတွေအားကောင်းတဲ့တန်စွာရလာတဲ့အခါကလည်းကြတော့ရှုတိုင်းရှုတိုင်းသူ့ရဲ့သဘောအမှန်နေဥပမာအဖြစ်ပေါင်းနေဆိုရင်လည်းပဲဝမ်းမိုက်ဆိုတဲ့တရံပြောက်ပြီးတော့ဒုက္ခတောင်တင်းလှုပ်ရှားရွေ့ရှားနေတဲ့သဘောလေးတွေမတွေ့ရဘူးလား ဘိန်းနဲ့ဆိုရင်လည်းဝမ်းပိုက်တရံပြောက်ပြီးတော့တရွေချင်းတရွေချင်းရွေရွေရွံ့နေတဲ့သဘောလေးတွေမတွေ့ရပေဘူးလားတရားဆိုတာသဘောတရားဆိုတာပါလင်းတရားဆိုတာပုံမှန်တရံအထည်တရံတိရှာလို့ရရလားသဘောလေးပဲအဲ့ဒီသဘောလေးသိနေပြီဆိုရင်တရားတွေ့နေပြီဘာတရားတွေလဲဆိုရင် ရုပ်တရားတွေနာမ်တရားတွေမတွေ့ရပေဘူးလားဒီအဲ့လိုတဲ့တခါတဲ့သဘောတဘာဝလေးယုံနံ တကယ်ပရမအစစ်ကလေးကိုယောဂီပုဂ္ဂိုလ်ကဉာဏ်နဲ့တွေ့နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတမာဒိဋ္ဌိလားမိစ္ဆာဒိဋ္ဌိလားအတိအမြင်တွေတခါတည်းမှတ်မှတ်ကံကံနေအဖြစ်မြင်သွားပြီဟိုဘက်ကတမာဒိဋ္ဌိတမာသင်္ကပ္ပဆိုတာကတော့ဖြင့်မှန်စွာကြံစည်ခြင်းဆိုတာကြာကြီးကြံစည်နေတာမဟုတ်ဘူးအမှန်တိုင်းသိမြင်ဖို့တရှုရအာယုံလေးပေါ်မှာမဆိတ်ကလေးကိုတခါတည်းတွတ်ပို့လိုက်တဲ့သဘောလေးကိုတမာသင်္ကပ္ပမေခင်တဲ့အဲ့ဒီတော့ပညာမေခင်ကနှစ်ပါး တမာတိမေခင်၃ပါးနဲ့ပညာမေခင်၂ပါးပေါင်းလိုက်ရင်မေခင်ဘယ်နှပါးလဲမေခင်၅ပါးဟိုသီလမေခင်ကအလုံးပြည့်စုံပြီဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီသီလမေခင်ကထည့်လိုက်မယ်ဆိုရင်မေခင်ဘယ်နှပါးလဲကြတိတော့ဘုန်းကြီးတို့ယောဂီများအခုအချိန်တိုင်းစက္ကန့်တိုင်းမိနစ်တိုင်းနာရီတိုင်းရှုမှတ်နေကြတာဗာတရားတွေရှုမှတ်နေကြတယ်ဒီမေခင်၈ပါးတရားတွေပဲဒါကြောင့်အထင်ကြီးကအင်္ဂါ၈ပါးနဲ့ပြည့်စုံသော မေကံမေကေဖြစ်ပါခြင်းတရားကိုတုံမေတင်ယောဂီသူတော်စင်ပေါင်းတို့သည်ပါဝေထားပွားများနိုင်ကြပါစေကုန်တည်းဧတံဤကဲ့သို့ဆုံးမဩဝါဒပေးခြင်းသည်ဗုဒ္ဓနာဖယားရှင်တို့၏အနုတာသနီအဆုံးအမဩဝါဒတရားဖြစ်ပါပေတော်တည်း ယခုလိုဘုန်းကြီးတို့ယောဂီများဟာဒီမိခင်ရှိပါကျင့်တရားတွေကိုတခက်တတိဥစည်းတဲ့စိတ်ကလေးနဲ့ကြိုးစားပြီးတော့ရှုနေပွားနေအားထုတ်နေခြင်းဟာဒါဘုန်းကြီးတို့ယောဂီများဘေးတွေ့ကြောင်းနေလားဘေးကင်းကြောင်းနေလားဘာဘေးတွေလဲဆိုရင်အပေဘေးတွေရောမကင်းနိုင်ဘူးလားဒီတဲ့တန်လွန်ပြီးတော့အိုဘေးတွေနာဘေးတွေသေဘေးတွေရောမကင်းနိုင်ပြီဘူးလား အေးအဲ့လိုကင်းအောင်ကျင့်ကြံပွားများအားထုတ်ဖို့အတွက်ဘုရားရှင်ကိုတော်မြတ်ကြီးမဆုံးမတော်မူခဲ့သေးဘူးလားဒီတတိဆိုရယ်စောင့်ရှောက်လေးထားပြီးတော့ကြိုးစားပွားများအားထုတ်သွားမယ်ဆိုပါရင်ဒီလိုဘာဝနာတရားတွေပေါ်မှာတတိဆိုရယ်မမေ့တဲ့တရားလေးနဲ့ကြိုးစားသွားမယ်ဆိုပါရင်အပေပေးတွေလည်းကင်းနိုင်တယ်အဲ့ဒီအိုပေးနာပေးသေပေးဆိုတဲ့ဆင်းရဲပေးတွေရောမကင်းနိုင်ပြီဘူးလားဗျာဒါလေးကိုဘုန်းကြီးတို့တာရကလေးတခုထုတ်ပြီးတော့ပြရလို့ရှိရင်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ခက္ကလတုံးက ပတ္တစာရီပတ္တစာရီဆိုတဲ့အမျိုးသမီးကလေးသူ့ရဲ့အကြောင်းလေးကိုတော့ဘုန်းကြီးတို့ယောဂီများမကြမကြနာကြားဘူးနေကြတာပဲအဲတော့ပတ္တစာရာဆိုတဲ့အမျိုးသမီးလေးဟာသူ့မှာတနေ့တည်းနဲ့လင်ယောက်ျားဖြစ်တဲ့ပုဂ္ဂိုလ်ဟာလည်းမွေးပေါက်လို့တည်ဆုံးသားလေးနှစ်ယောက်ကလည်းပဲတယောက်ကဇွန်ချီတယောက်ကယင်နစ်လို့တည်ဆုံးအဲ့ဒါနဲ့ဗမ္မအကုရာမဲ့အနေအပြင်တွေ့တာစရာမရှိတော့ မိမနဲ့မောင်မွားထံကိုအားကိုးမယ်ဆိုပြီးတော့ရာဇဂိုမျိုးကိုပြန်လာတဲ့အခါလမ်းမှာတယောက်သောပုဂ္ဂိုလ်နဲ့တွေ့လို့အဲလိုတယောက်သောပုဂ္ဂိုလ်နဲ့တွေ့တဲ့အခါကလည်းကြတော့ဒီရက်ကွက်မှာရှိကြတဲ့ဒီပုဂ္ဂိုလ်နေထိုင်ကောင်းကြရလားစသည်ဖြင့်မေးတဲ့အခါကလည်းကြတော့အဲဒီမှာတွေ့တဲ့ဧည့်သည်ဖြစ်တဲ့ပုဂ္ဂိုလ်ကစိတ်မကောင်းစရာပါကွယ်တဲ့မင်းညကမူကြီးလူကြီးကြတာငါသမီးမသိလိုက်ဘူးလားသိလိုက်ပါလေအဲဒီမူကြီးလူကြီးကြခြင်းအချိန်ကကလည်းမှာအဲဒီ သမီးမေးတဲ့ပုဂ္ဂိုလ်များဟာအလုံးဖခင်ဖြစ်တဲ့ဘုံရောမိခင်ဖြစ်တဲ့ပုဂ္ဂိုလ်ရောသားဖြစ်တဲ့ပုဂ္ဂိုလ်ရောဟာတအိမ်လုံးမှာမိုးရင်လေးတွေကြပြီးတော့တို့တအိမ်ကြီးပြိုလဲပြီးတော့အဲ့ဒီမှာအလုံးမသေးဘဲဝင်သွားကြတယ်ကွယ်ကိုဟောဘုံမှာမိခိုးလေးတလူလူထွက်နေတာလေးကိုငါသမီးမြင်နေမဟုတ်လားအဲ့ဒီမိခိုးတလူလူထွက်နေတဲ့နေရာလေးဟာအဲ့ဒီသုံးလောင်းကျိုင်းအနေအားဖြင့်မိသိင်ကြိုပြီးတော့နေတာလို့အဲ့ဒီလိုပြောလိုက်တယ်ဆိုရင်အဲ့ဒီမှာအကူရမဲ့ တနေ့ရင်နဲ့တခါနဲ့6လောင်းကျင်အနေအားဖြင့်တခါကွက်လွန်သွားတယ်။ဘုန်းကြီးတို့ယောဂီများလည်းပဲမိမိတို့သူတာရင်ချရဲကတဥတယောက်များဆုံးရှုံးသွားပြီဆိုပါရင်မအိမ်နိုင်မစားနိုင်မပြောနိုင်တော့အောင်ရင်ထဲမှာခံစားနေရတာတွေမရှိပြီဘူးလားဗျာခံစားရတယ်အခုဒီမှာအားလုံးတနေ့ရင်နဲ့6လောင်းကျင်ဘာမှအားကိုးစရာလည်းမရှိဘူးတွေ့တာစရာလည်းမရှိတော့ အဲဒီမှာတတိတေပါလွတ်ပြီးတဲ့ကကလကြတော့အဲဒီမှာကိုယ်စိတ်လေးကိုကိုယ်တတိမထိန်နိုင်တော့တဲ့အတွက်ကြောင့်မို့ရွတ်သွတ်တဲ့ဘဝမျိုးရောက်သွားတယ်ရွတ်သွတ်သွားတယ်ဆိုတာတတိရှိတာလားမရှိတာလားတတိမရှိတာနော်ဘုန်းကြီးတို့ယောဂီများတတိလို့ပြီးတော့များတယောက်တည်းစကားပြောပြောမနေနဲ့ဘုန်းကြီးတို့ယောဂီများတယောက်တည်းစကားပြောနေတဲ့ပုဂ္ဂိုလ်ကိုဘယ်လိုခေါ်ကြလဲလောကမှာအယူတဲ့ကိုကိုကိုလည်းပြန်စဉ်းစားကြည့် လူကသာငုတ်တုတ်ကြီးတယောက်တည်းစကားတွေပြောနေတာနော်အတန်မထွက်အတန်တိတ်စကားပြောနေတာအတန်တိတ်စကားပြောနေတာကိုကိုကိုငါယူကြီးလားလို့ဆိုတာတော့ပြီးပေါ်နေမယ်ကိုလည်းပဲတခါနဲ့အိမ်ကလူနဲ့ဘာမှအိမ်ကလူကလည်းကြားနိုင်မှာမဟုတ်ဘူးကိုကလည်းမကြားရပါဘူးအိမ်ကလူကပြောလိုက်ကိုဟာပြောလိုက်တခါတည်းထိုင်ရင်းနဲ့ငုတ်တုတ်စကားတွေပြောနေတယ်အတန်တန်မထွက်တာနော်တခါတည်းမှာတချို့ပုဂ္ဂိုလ်များရောင်တောင်းထွက်သွားတာရှိသေးတယ် အဲ့ဒါဘာဖြစ်နေတာလဲဆိုတရားအောင်တဲ့စကားပြောနေတဲ့ပုဂ္ဂိုလ်ကိုလောကမှာဘယ်လိုခေါ်လဲဘုန်းကြီးတို့ယောဂီများအယူမဖြစ်ကြစေနဲ့ဒါပဲပြောခြင်းနဲ့အယူမဖြစ်ကြစေနဲ့တရားအောင်တဲ့စကားမပြောနဲ့အတန်တိတ်ပြောတာအတန်တိတ်ကိုမပြောနဲ့အဲ့တော့ကိုယ့်ဟာကိုယ်ပဲကိုရှိမှတ်တဲ့အာယုလေးပေါ်မှာရောက်နေအောင်နေအဲ့ဒီမှာပဋ္ဌာသရာဟာတတိမထိန်နိုင်တော့ဘဲနဲ့အဲ့ဒီမှာတတိလက်လောဖြစ်ပြီးသွားခဲ့ယူတိုးပြီးတော့သွား အဲ့ဒီမှာဘယ်နေရာပဲရောက်ရောက်ဘယ်နေရာပဲဝင်ဝင်သားအရွယ်လေးတွေမြင်မြန်တော့လည်းပဲသာကိုယ်တရိယာလိုပြည့်ပြီးတော့ပွင့်မယ်ကံမယ်ကြမ်းမြန်တော့လည်းပဲဒုက္ခနဲ့ရိုက်ခဲနဲ့ပေါက်လွတ်ကြပြန်တယ်မိဘအရွယ်ကိုမြင်လို့မိဘမြတ်ထမှာမိဘရဲ့လို့ထင်ပြီးတော့ပြည့်ပြီးတော့ကပ်ပြန်တော့လေဘယ်သူကမှအကပ်မခံပြိုးဆိုးပြောပြီးတော့ခဲနဲ့ပေါက်တုံးနဲ့ဒုံးနဲ့ရိုက်ပြီးတော့လွတ်ကြပြန်တဲ့အတွက်ကြောင့်မို့ဘယ်မှမိခိုးရမရှိဘူး မိမိစိတ်ကိုလည်းမိမိအထင်အချုပ်မရှိဘဲနဲ့ရောက်ချင်းရရောက်ပေါက်ချင်းရပေါက်လှက်ပတ်ပြီးတော့သွားလာကျစားပြီးတော့နေတယ်။တဏှိတော်ခံကလာဘုရားရှင်ကိုရောမြတ်ကြီးရဲ့ဉာဏ်တော်ထဲမှာထင်လာတယ်။ဒီကမ္မပတ္တသရမျိုးသမီးလေးရဲ့ကျွတ်တန်းဝယ်မယ်ရင်းမြင်တော်မူတဲ့အတွက်ကြောင့်ဘုရားရှင်ကိုရောမြတ်ကြီးဟာဒိဋ္ဌံပြီးတော့မိမိရဲ့တရားဟောတဲ့ဓမ္မပလင်ဓမ္မတဏစီကိုရောက်လာအောင်တရားပွဲကြီးစီကိုရောက်လာအောင်ဘုရားရှင်ကိုရောမြတ်ကြီးဆောင်ကျင်းလိုက်တဲ့အခါကာလကြတော့အဲ့ဒီပတ္တသရမျိုးသမီးလေး ဗဒါစာရီမျိုးသမီးလေးဟာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့တရားပွဲပရိသတ်အစွန်အဖျားကိုရောက်လာဒီလိုပရိသတ်ရဲ့အစွန်အဖျားရောက်လာတဲ့အခါကလည်းကြတော့အလုံးပုရုဇဉ်များပြီးပြီးအယူအနန္တကတ်လာလို့ရှိရင်ကိုနန်းကိုအကတ်ခံသလားမခံဘူးလားဟာတခါတဲ့အော်လို့ဆိုလို့မန်လို့ဒီယူကဘာလို့လာမသွားဟိုသွားထိသွားပေါ့ကိုနအကတ်မခံဘူးအကုန်လုံးမောင်းလွှတ်နေကြကိုကလည်းပဲပဋိသရကလည်းဘလောက်ထိအောင်တတိတွေလွတ်နေတယ်လေဆိုရင်မိမိရဲ့ခန္ဓာကိုယ်မှာအဝတ်စားရလို့များရှိသေးရလားဗျာ လုံးဝအယုံအစားဆိုတာဗလာဏဒီတတိလက်လို့ဖြစ်နေတယ်အဲလိုမောင်းပြီးတော့လွတ်တဲ့ခြင်းကကလမှာဘုရားရှင်ကိုတော်မြတ်ကြီးကနေပြီးတော့အလုံးပရိသတ်ကြီးကိုသူ့ကိုမောင်းပြီးတော့မလွတ်နိုင်နဲ့ဆိုပြီးတော့ပြောဆိုလိုက်တဲ့အခါကျတော့မှအလုံးငြိမ်သွားတယ်အဲဒီခြင်းကကလကြတော့မှဘုရားရှင်ကိုတော်မြတ်ကြီးဟာအဲဒီပတ္တစာရီမျိုးသမီးတွေကြားလောက်တဲ့အတန်းတော်နဲ့တတိလက်တတိပတိလက်ပပဂိနီ ဘုရားရှင်ကိုတော်မြတ်ကြီးကနေပြီးတော့တတိပေးလိုက်တာနော်တကယ်ကရုဏာရတ္တအပြည့်အဝပါတဲ့အတန်တော်လေးနဲ့ဟိုချစ်နမပဒါစာရီတတိထားပါတော့လောဘုရားရှင်ကိုတော်မြတ်ကြီးကတတိလေးပေးလိုက်တာချစ်နမပဒါစာရီတတိထားပါတော့လောတဲ့တတိပတိလဘပဂိနီတဲ့ချစ်နမတတိထားလိုက်ပါတော့လောလို့အဲ့လိုကရုဏာရတ္တအပြည့်အဝပါတဲ့အတန်တော်နဲ့တတိပေးလိုက်တယ်ဆိုရင်အဲ့ဒီမှာတတိပြန်ရလာတယ် အဲ့ကြတော့မှပဒါစာရသတိပြန်ရလာတယ်မိမိရဲ့စိတ်တွေဟာတခါလဲပြန်ပြီးတော့ကြည်လင်လာတယ်အဲ့လိုကြည်လင်လာပြီးသတိရလာတဲ့အခါကျတော့မှမိမိခန္ဓာကိုယ်ကိုပြန်ကြည့်လိုက်တယ်ခန္ဓာကိုယ်မှာအဝေါ်စားရလို့ဗလနတ်တိဖြစ်နေတာကိုသိတဲ့အခါကျတော့အဲ့ဒီကြမှာရှင်းရမှကြောက်ရမှသိလာပြီရှင်းရကြောက်ရမှသိလာပြီဆိုရင်သူဟာယူရရလားဗျာမယူတော့ဘူးအဲ့ဒီမှာသတိတွေပြန်ပြီးတော့ဝင်လာပြီသတိတွေပြန်ရလာပြီသို့တော့ကသတိရှိရလားဗျာသူကလုံးမသတိမရှိဘူးသတိနဲ့လို့ဖြစ်နေတယ် အခုတတိလေးပြန်ရလာပြီဆိုတဲ့အခါကျတော့ရှင်းရမှလည်းသိလာပြီကြောက်ရမှလည်းသိလာပြီအဲ့ဒီမှာမတရနေရကနေပြီးတော့ဒါလေးငုတ်တုပ်လေးထိုင်ချလိုက်တယ်ဒီချိန်မှာနိနာမရှိတဲ့ပုဂ္ဂိုလ်ကနေပြီးတော့ခြုံထားတဲ့တပည့်ဆောင်ကြီးကိုအဲ့ဒီမှာလှမ်းပြီးပြစ်ပေးလိုက်တဲ့အခါကျတော့အဲ့ဒီအပေါ်ယုံကြီးကိုပဒါစာရီဆွေမျိုးသမီးလေးကအကုန်လုံးတကိုယ်လုံးကိုလုံခြုံအောင်ရစ်ပတ်ပြီးတဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးထမ်းမောက်ရောက်လို့ဘုရားရှင်ကိုတော်မြတ်ကြီးရဲ့နှစ်ဖူးနဲ့ ဘုရားရှင်ကိုရောမြတ်ကြီးရဲ့ခြေပမိုးတော်နဲ့သူ့ရဲ့နှစ်ဖူးနဲ့တခါတည်းပုတ်တိုက်ပြီးတော့ငိုယိုပြီးတော့သူ့ရဲ့ဖြစ်ကြောင်းကုန်စင်ကိုဘုရားရှင်ကိုရောမြတ်ကြီးလျှောက်ပြီးတော့ဘုရားရှင်ကိုရောမြတ်ကြီးမှတပါတပိတော်မှာအာကိုရာမရှိပါဘုရားတပိတော်ရဲ့အာကိုရာမိကိုရာဖြစ်တော်မူပါမြတ်စွာဘုရားလို့အဲဒီမှာလျှောက်ထားတယ်ဒီကမှာဘုရားရှင်ကိုရောမြတ်ကြီးကရှင်းနမပဒါစာရာဒီလိုသားကြောင့်ပဲသားဒီသားတွေကြောင့်သိရင်ခင်မွန်လျောက်ကြားတွေကြောင့် ။တင်းရဲ့မိဘနှစ်ပါးနဲ့မောင်ဘွားတွေကြောင့်ငိုခွင်းရတဲ့မြစ်ရွေတွေဟာတဲ့။တကယ်လို့မခမ်းမကြောက်ပင်နဲ့ရှိမဲ့ဆိုပါရင် သမုဒ္ဒရာ၄ဆင်းမှာရှိတဲ့ရေတွေတောင်များလိမ့်မယ်လို့ဒီလိုဘုရားရှင်ကိုရောင်မြတ်ကြီးသတိပေးလိုက်တယ်။ဒီကမ္မပဒစာရီမြို့သမီးလေးဟာသတိတွေရလို့ဩဒီမိဘမောင်ဘွားအတွင်းငိုခဲ့ရတဲ့မြစ်ရွေတွေဟာဒီဘဝတွေမဟုတ်ပါလားဘဝဆက်တိုင်းဆက်တိုင်းငိုခဲ့ရပါလား။ ဒီလျောက်ကြားကြောင့်နဲ့ဒီလျောက်ကြားအတွက်ငိုခင်းရတဲ့မျက်ရည်တွေဒီသားတွေအတွက်ငိုခင်းရတဲ့မျက်ရည်တွေဟာတဘဝတည်းတည်းမဟုတ်ပါပဲလားဘဝဆက်တိုင်းဆက်တိုင်းသူတို့အတွက်ငါငိုကြွေးကြရတဲ့ငိုကြွေးကြရတာပါလားအဲ့တော့ဒီငိုကြွေးကြရတဲ့မြစ်ရည်တွေကမခမ်းမဲ့မချောက်ပဲနဲ့ရှိမယ်ဆိုရင်သမုဒ္ဒရာ40နဲ့မကများလိမ့်မယ်လို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးတတိပေးတော်မူတယ်။အဲ့ဒီကြတော့မှသူ့ကိုယ်သူတတိတွေပြန်ပြီးတော့ရတာ ဒီလိုတရိညာနာတဲ့ခါကြတော့မှဘုရားရှင်ကိုရောင်မြတ်ကြီးဟာနတ်တန်တိဗုဒ္ဓတဏယစတဲ့ဂါထာဖြင့်ချင့်နမတဲ့ဒီအိုခြင်းဆိုတဲ့တရားတွေသိခြင်းဆိုတဲ့နာခြင်းဆိုတဲ့တရားတွေသိခြင်းဆိုတဲ့တရားတွေဟာဘယ်မိကဘယ်မောင်ဘွားဘယ်သားသမီးကမှတဥပေါ်မှာတဥမကင်းနိုင်ဘူးတဲ့အိုဘေဒုက္ခကြုံလာရင်လည်းပဲမိဘကလည်းသားသမီးကိုမကင်းနိုင်ဘူးတဲ့သားသမီးကလည်းမိဘကိုမကင်းနိုင်ဘူး နာဗီဒုက္ခရေးတွေ့ကြုံလာပြီဆိုရင်လည်းပဲမိဘသားသမီးမကယ်နိုင်ဘူးမိဘပေါ်မှာအင်မတန်မှချစ်ပါတဲ့မြတ်တို့ပါတဲ့ဆိုတဲ့ပုဂ္ဂိုလ်ကလည်းပဲခွဲဝေပြီးတော့ဒီယောဂဝေနာတွေခံစားခြင်းလို့လည်းပဲတဲ့ပေါ်မှာတက်တာစေခြင်းလို့ခွဲဝေယူပြီးမျှဝေခံစားမယ်ဆိုလို့လည်းပဲဘယ်လို့မှယူလို့မရနိုင်အဲတော့တေပြဒုက္ခတွေကြုံတွေ့လာတဲ့ခံမှလည်းပဲဘယ်မိဘဘယ်သားသမီးကမှခွဲဝေမျှယူလို့မရနိုင်တဲ့တကယ် တကယ်ဘေးနဲ့တကယ်အရေးကြုံလာပြီဆိုရင်ဘယ်တွေးဘယ်သားတွေမှမကယ်နိုင်ကယ်နိုင်ရလားဗျာကဲဒါလေးဆိုကြည့်စမ်းပါတကယ်အရေးတကယ်ဘေးဘယ်တွေးဘယ်သားမကယ်ပြီတကယ်အရေးတကယ်ဘေးဘယ်တွေးဘယ်သားမကယ်ပြီ ဆိုကြည့်ပါဒီလိုဘုရားရှင်ကိုရောမြတ်ကြီးကချစ်နှမတဲ့ဘယ်မိဘဘယ်သားသမီးကမှဒီလိုဥပိနဘေတေပေတွေကျုံတွေ့လာတဲ့ခါမှာဘသူကိုဘသူကမှမကင်နိုင်ဘူးတဲ့အတိလိမ္မာဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာသီလကိုစင်ကြဲစွာဆောင်ထင်းပြီးတော့ ဒီမေခင်၈ပါးကျင့်တရားတွေကိုကျင့်ကြံပွားများအားထုတ်တဲ့တတိပဒံဒေသနာတော်ကိုပွားများအားထုတ်တယ်လို့ဒီလိုဘုရားရှင်ကိုရောမြတ်ကြီးကဟောကြားတော်မူလိုက်တဲ့အခါမှာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူတဲ့တရားတော်ကိုနာခန္ဓာမှညှစိုက်ပြီးတော့ပုံကိုင်းအာယုံလေးကိုတတိကံပြီးတော့ရှုမှတ်ပွားများအားထုတ်ပြီးတော့နေတဲ့အချိန်မှာဘုရားရှင်ကိုရောမြတ်ကြီးရဲ့ဒေသနာတော်လေးဆုံးသွားရုံအဲဒီမှာသောတာပတ္တိမညာပူညာဆက်ရောက်ပြီးတော့သောတာပန်အရိယာဖြစ်တော်မူတယ် သောတပန်ပုဂ္ဂိုလ်ကြီးမဖြစ်ပေဘူးလားဗျာအဲဒီမှာသောတပန်ပုဂ္ဂိုလ်ကြီးဖြစ်သွားပြီအရိယာပုဂ္ဂိုလ်ကြီးဖြစ်သွားပြီဒီလိုအရိယာပုဂ္ဂိုလ်ကြီးဖြစ်သွားတဲ့အခါတတိလွတ်နေလို့လားတတိရှိနေလို့လားကြည်စံတော့တတိတရားဟာအရေးကြီးသလားမကြည်ဘူးလားတတိလွတ်နေပြီမရှုနိုင်မပွားနိုင်အာမတုံနိုင်တဲ့ပုဂ္ဂိုလ်မှာဒီတရားအသိဉာဏ်တို့ရနိုင်ပါမလား အဲဒီမှာပဒသရမြို့သမီးတွေကနေပြီးတော့ဘုရားရှင်ကိုရောမြတ်ကြီးကိုတပည့်တော်ကိုဘိက္ခုနီမှာပြုလုပ်ခွင့်ပြုတော်မူပါဗျာလို့လျှောက်ထားတဲ့အတွက်ကြောင့်မို့ဘုရားရှင်ကိုရောမြတ်ကြီးဘိက္ခုနီမှာပြုလုပ်ခွင့်ပေးလိုက်တယ်။အဲဒီမှာဘိက္ခုနီမှာပြုပြီးတော့တင့်လျော်တဲ့တောနေရာတောကြောင်းလေးမှာတင့်လျော်တဲ့နေရာဌာနမှာတောကြောင်းလေးမှာတရားအထုတ်ပြီးတော့နေတဲ့အချိန်မှာအာထုတ်တဲ့အခါမှာလည်းပဲကြည့်နော်ဒီအဲ့ဒီပဒသရထေရီမှာလေးဟာဒီသာသနာမှာဆိုရင်ဘိက္ခုနီမှာဤထဲမှာ ဝီနည်းအရာမှာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးဟာအမျက်ဆုံးပဲလို့ဣတရက်ရတော်မူတဲ့မထေရမြတ်ကြီးဖြစ်သွားအဲဒီမှာတရားတွေကြိုးစားပြီးတော့အားထုတ်နေတဲ့တပါးတွေဒီလိုအားထုတ်နေစဉ်မှာတဏှိတော်ခါကာလကြတော်မိမိရဲ့ကျောင်းဘောကနေပြီးတော့အောက်မှာဇင်ညာလန်းကိုဆင်းပြီးတော့ဇင်ညာလျှောက်တယ်ကိစ္စတော်ဝါကိစ္စမိတိပဇ္ဇနာတိသွားနေတဲ့အမှုအရာလေးကိုသွားတဲ့အမှုအရာလေးတိုင်းသိအောင်ရှုနေတယ်။ဘုန်းကြီးတို့ယောဂီများကရှုနေတာညာလန်းနေပင်လန်းနေလို့ရှုနေတယ်ဆိုတာဟာသွားနေတာလားရပ်နေတာလား ကြွရဲလှမ်းနေချရဲလို့ရှုနေတာဟာသွားတာလားယက်တာလားအဲတော့ဒီမှာသွားနေတဲ့အမူအရာလေးကိုညာလန်းတယ်လို့ပဲရှုရှုပဲလန်းတယ်လို့ပဲရှုရှုကြွရဲလှမ်းနေချရဲလို့ပဲရှုရှုဘယ်လိုပဲရှုနေနေအဲ့ဒီသွားနေတဲ့အမူအရာလေးကိုသေချာသတိကပ်ပြီးတော့ရှုနေတယ်အခုလည်းပဲပဋ္ဌာသနာထေရီမာလေးကအဲ့ဒီဈဉာမတရားကိုကြာကြာနတ်နတ်ယောဂီများ ရှုနေတယ်လို့ပဲယောဂီများတဲ့တောင်ပူခြင်းပူအောင်မယ် တကယ်အရင်ကပုဂ္ဂိုလ်ဖြစ်နေပြီလေတတိကိုမလွတ်အောင်တခြားစူးစိုက်ပြီးတော့ရှုအဲ့လိုဉာဏ်ဉာဏ်လျှောက်ပြီးတဲ့ကကလကြတော့မှအဲ့ဒီမှာမိမိရဲ့သင်္ကန်းကြောင့်ဘုံမှာပြန်ပြီးတော့တရားအထုတ်အောင်မယ်ဆိုပြီးတော့အဲ့ဒီမှာသင်္ကန်းကြောင့်မတက်ဖို့ပြန်လာတက်တော့မယ်ဆိုတဲ့အခါကလာကြတော့ခြေဘဝမှာဖုံနေပါရင်းနဲ့အငြိကြီးတွေလူပိလာတဲ့အတွက်ကြောင့်အဲ့ဒီလေကားရင်းမှာခြေစည်းအိုးတွေဆိုတာရှိတယ်။ခြေစည်းအိုးနဲ့အဲ့ဒီမှာခြေစည်းခြေစည်းပူရတဲ့အောက်ကခုံနေပါနဲ့ကြောက်ခုံနေရှိတယ်။ အဲဒီမှာတက်တော့မယ်ဆိုတဲ့အခါကလည်းကြတော့ခြေသေးအင်းမြင့်ပေါ်မှာရက်တယ်ရက်ပြီးတဲ့အခါကျတော့ရေမုံလေးကိုကင်တယ်ရေမုံလေးကင်ပြီးတဲ့အခါကျတော့အဲဒီမှာအိုးတွေကရေကိုခတ်တော့လေခတ်တယ်ရှုမှပြီးတော့တတိမလွတ်စေဘူးယူလာတဲ့အခါမှလည်းယူတယ်လောင်းချတဲ့အခါမှလည်းပဲလောင်းတယ်ခြေတော့ပေါ်မှာရေကျသွားတဲ့အခါကျတော့လည်းပဲအေးတဲ့အခါအေးတယ်တိတဲ့အခါတိတယ်စသည်ရှုတယ်ဒီလိုရှုရင်းနဲ့အဲဒီမှာရေလေးဟာခြေတော့ပေါ်ကနေပြီးတော့အောက်ကိုတပြေးပြေးတပြေးပြေး သူ့ရဲ့ကြောက်ဖြံဖို့ကြောက်ဖြံဖို့ကနေပြီးတော့အောက်ကိုဖြည်းဖြည်းဆင်းကျသွားတာမြေကြီးပေါ်အတော်အသင့်လေးဝေးသွားတဲ့အခါကျကြီးလေးကတဖြည်းဖြည်းခန်းချောက်သွားတယ်။အဲ့ဒါလေးကြည်ပြီးတော့မမြဲတဲ့သဘောသူ့ရဲ့ဉာဏ်ထဲမှာထန်းလာတယ်။တခါလေကြီးလေးမမြဲဘူးတခါလေကုံဆုံးသွား။နောက်တခါဒုတိယရင်မုတ်ကိုခတ်ပြီးတော့လောင်ချလိုက်ပြန်တယ်အဲ့ဒီဒုတိယရေဟာလေးပဲခြေတော်ပေါ်ကနေပြီးတော့အဲ့ဒီမှာကြောက်ဖြံပေါ်ကြောက်ဖြံပေါ်ကနေပြီးတော့မြေကြီးပေါ်မြေကြီးပေါ်ကနေပြီးတော့ဆင်းဆင်းစီးသွားပြီးတော့စောစောကခန်းချောက်သွားတဲ့နေရာလေးရဲ့အလွန်ရောက်တဲ့ခါကျတော့ခန်းချောက်သွားတယ်။ အဲဒီမှာသူ့ရဲ့ဉာဏ်နဲ့မှဘယ်လိုထင်လာလဲဆိုလောကမှာရှိနေတဲ့တ attva ကြီးဟာအသက်အရွယ်ငယ်ငယ်ပထမအရွယ်မှလည်းပဲသိနိုင်တယ်ခုလိုပဲကုံဆုံးပြီးတော့ချုပ်ပြောက်သွားနိုင်တယ်သိသွားနိုင်တယ်ဒုတိယအရွယ်မှအသက်40ကျော်50ရွယ်မှလည်းပဲသိနိုင်တယ်တတိယအရွယ်မှဖြစ်တဲ့အသက်80ကျော်90ကျော်80အရွယ်မှလည်းပဲသိနိုင်တယ်တတိယရေခွက်ကိုလောင်းချလိုက်တဲ့အခါကျတော့အဲ့ဒီမှာခြေတော်ဘောကနေကြမ်းမြင်မောကြမ်းမြင်မောကနေပြီးတော့မြေကြီးပေါ်တဖြည်းဖြည်းစီးပြီးတော့ဆင်းသွားတယ် အဲလိုစီးစင်းသွားပြီးတော့ပထမနေရာဒုတိယနေကုန်းဆုံးသွားတဲ့နေရာကျော်လွန်ပြီးတော့နောက်တတိယနေရာရောက်တဲ့ခါမှာရေလေးခန်းချောက်သွားတယ်။အဲဒီရေလေးခန်းချောက်သွားတဲ့သဘောလေးကိုကြည့်ပြီးတော့အလုံးတတ္တဝါတွေဟာပထမရွယ်လေသိနိုင်တယ်ဒုတိယရွယ်လေသိနိုင်တယ်တတိယရွယ်လေသိနိုင်တယ်ဆိုတဲ့မမြဲတဲ့အဲဒီမှာအနိစ္စပညာတစ်ခါတဲ့ညာနဲ့ဖြစ်ပေါ်လာတယ်။အဲဒီအချိန်ကာလမှာဘုရားရှင်ကိုရောင်မြတ်ကြီးဟာကန္နကူရီတိုက်တော်တွင်ကနေပြီးတော့ရောင်ကြီးတော်များနဲ့လွတ်ပြီးတော့သူ့ရဲ့ဇင်းညာဥမာဘုရားရှင်ကိုရောင်မြတ်ကြီးကြွရောက်တော်မူနေတဲ့ပုံစံမျိုးနဲ့ ရောက်ပြီးတဲ့အခါကျတော့ဘုရားရှင်ကိုရောင်မြတ်ကြီးကယောဇဝတ္တကတံဇီဝေအပတ္တဥဒေယပယံဧကဟံဇီဝိတံတေယောပတ္တတော်ဥဒေယပယံခြေသမီးတဲ့အသက်ရာကျော်ရှင်ရှင်နေရပေမဲ့လူလေးပဲဒီရုပ်ဒီနာရဲ့ဖြစ်ဖြစ်ဒီမမြဲတဲ့သဘောတရားတွေကိုမှမမြင်ရလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာအသက်ရာကျော်ရှင်ရပေမဲ့လူလေးပဲလူဘဝမှာလူဖြစ်ရကြမနာဘူးခြေသမီးရဲ့တကယ်လို့မိမိမှာ တနေ့တရေတမနဲ့ပင်လူဘဝမှာနေရစေကမူတဲ့ယုံနာရဲ့ဖြစ်ပြသဘောကိုသေချာဉာဏ်နဲ့ဒိဋ္ဌိအနေအချင်းကိုယ်တိုင်သိလျက်မြင်လျက်လို့ရှိရင်နဲ့တရက်တနေ့တရက်တမနဲ့ပင်နေရစေကမူလူဘဝမှာလူဖြစ်ရကြုံတဲ့ခြေသမီးလို့ဒီလိုအာပိတိုက်တွန်းတဲ့တရားစကားလေးဟောကြားလိုက်တယ်အဲဒီမှာခန္ဓာဉာဏ်နာကနေပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတဲ့တရားတော်ကိုနာကြား ဉာဏ်ကနေပြီးတော့ခန္ဓာမှာရှုပွားအထုတ်နေလိုက်တဲ့အခါဘုရားရှင်ကိုရောမြတ်ကြီးတရားဒေသနာတော်ဆုံးသွားတယ်ဆိုရင်ပဲဝိပဿနာဉာဏ်နဲ့မဉာဏ်နဲ့အချင်းချင်းတက်ပြီးတော့အဲဒီမှာကိလေသာအာသဝကုန်ခံပြီးတော့ယဟနာထေရီမာကြီးဖြစ်တော်မူတယ်။ဒီယဟနာထေရီမာကြီးဖြစ်တော်မူသွားခြင်းဟာဘုန်းကြီးတို့ယောဂီများတတိလွတ်နေလို့လားမလွတ်ပဲရှုနေလို့လား။ကဲဒီတော့တတိမလွတ်လို့ရှိရင်တရားသိဉာဏ်တို့တွေမရနိုင်ပေဘူးလား။တတိလွတ်နေတဲ့ပုဂ္ဂိုလ်များတရားရနိုင်ပါမလား။ ဒါကြောင့်ဥပါတိတတာယဓမ္မောနာယဓမ္မောမုဋ္ဌတတိတတဲ့ဘယံဓမ္မောဤလောကုတ္တရာတရားကိုပါသည်ဥပတိတတာထင်သောတတိရှိသောပုဂ္ဂိုလ်အားဥပတိတဥပတိတတာဥပတိတတာမလွတ်အောင်ရှုမှနိုင်သောတတိရှိသောပုဂ္ဂိုလ်အားဓမ္မောရတတ်သောတရားတို့ပါပြီတကားအယံဤလောကုတ္တရာတရားကိုပါသည် မုဒ္ဓတတိတာရှုမှတ်မှုတတိလွတ်နေသောပုဂ္ဂိုလ်အားနာဓမ္မောရတိုက်သောတရားမဟုတ်ပါဘီတကားလောကုတ္တရာတရားကိုပါဖြစ်တဲ့မချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာဆိုတာတတိလွတ်နေတဲ့ပုဂ္ဂိုလ်ကြီးရနိုင်ပါမလားအဲတော့တတိမလွတ်တဲ့ပုဂ္ဂိုလ်တွေသာဒီတရားတွေရတိုက်တဲ့တရားတွေမဟုတ်ပေဘူးလားဗျာကဲဒါလေးကိုဘုန်းကြီးတို့တစ်ခေါက်လောက်ဆိုမယ်ဆိုပြီးရင်ဘုန်းကြီးတို့ဒီခါလေးတရားလေးတွေသိညာရအောင်နော် မဖို့တရားရညာဖို့ရာသူငါအများကြိုးစားကြရှာတတိလောကမရနိုင်ပါမလွန်မှားရကြလွန်လွယ်ကူစွာ ဒီတတိမလွတ်မှပဲဒီတရားဓုတွေရမယ်မေချမ်းသာဖို့ချမ်းသာနိဗ္ဗာန်ချမ်းသာဆိုတဲ့တရားဓုတွေရမယ်တတိလွတ်တဲ့ပုဂ္ဂိုလ်ရနိုင်ပါမလားကဲဒီတော့တတိတရားဟာဘုန်းကြီးတို့ယောဂီများအတွက်မိခိုတိုက်တဲ့တရားလားမမိခိုတိုက်တဲ့တရားလားဆိုလိုက်ဖြစ်တိုင်းမှရှုတတိပြုမှတ်မှုမိခိုရာဖြစ်တိုင်းမှရှု တတိပြုမှတ်မှုမိကိုရာသုယံပိဓမ္မောနာထကရဏော ဘေကဝေယံတော်များဥจิตတို့အယံပိဓမ္မောဤကဲ့သို့တတိရှိသူဖြစ်ခြင်းသဘောတရားသည်လီနာထကရဏောမိကိုရာကိုပြုတတ်တော်တရားတို့ပါပေသည်ဣတိဤသို့ဘဂဝါတို့ဘုံတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည် ဟောစာကောင်းစွာမသွေ ဟောကြားတော်မူခဲ့ပါပေတည်း